ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်း၌73ရက်10လ68ခုနှစ်နေပိုင်းတွင်ဟောကြားတော်မူသောတရားတော်ဒီကြပုဒ်တရားဟောလို့ရှိတာသူရဲ့တွေ့တဲ့အတွေ့အကြုံတင်ပြပါတယ်နော်။ဘုရားကတော့ဟို တရားမပေးခင်အတုတရားမပေးခင်ကိုဒီအေးမင်းတောင်းတာတော့ဟုတ်ပြီအဲ့တော့မင်းတောင်းတာဆိုလို့ရှိရင်ကွာဒီဟိုမငင်ဘူးတာတွေမကြားဘူးတာတွေမနမ်းဘူးတာတွေမစားဘူးတာတွေမထီဘူးတာတွေသိကူးရင်မငင်ဘူးတာတွေသို့မဟုတ်ကြည့်နေရတဲ့နားထောင်နေရတဲ့နားနေရတဲ့စားနေရတဲ့ထိတွေ့ စိတ်ကိုနေရသေးတယ်။နောင်လည်းဒီလိုကြည့်ရအောင်မယ်၊ကြားရအောင်မယ်၊နားရအောင်မယ်၊စားရအောင်မယ်၊ထိရအောင်မယ်၊စိတ်ကူးရအောင်မယ်ဆိုတာတွေကိုလည်းပဲအဲမရှိတဲ့အရာပေါ်မှာမင်းဆန္ဒတော်ကပြိမဖြစ်ကလာလို့မေးတော့ဖြစ်ဘူးလို့အဲမဖြစ်လို့ရှိရင်မင်းအရင်ကမင်းဘူးပြီးသားကြားဘူးပြီးသားတွေကိုစစ်စစ် ဒီခုလက်ရှိကြည့်နေတာကြားနေရတယ်နေရာမှာပဲဖြစ်စေမင်းကြည့်ရအောင်ပဲကြားရအောင်မှာပဲဖြစ်စေအဲ့ဒီပေါ်တွေမှာဒီအဲ့ဒီမမြင်ဘူးတာလို့ဖြစ်အောင်ကျင့်ရမယ်လို့သူဒီလိုဒီမိတ်နာမလားလားအဲ့မိတ်ရောအဲ့ဒါကိုသူသဘောပေါက်ပါဒီညာသဘောပေါက်တဲ့နေရာမှာဘာနဲ့သဘောပေါက်တယ်သူတက်တဲ့လုံးလုံးဟိုအာရုံငါးပါးထိပြီးမခံစားနေတော့သူဖြစ်ခဲ့တဲ့ဖြစ်စဉ်နဲ့ သူကြိုက်ထိုင်ပြီးတော့သဘောပေါက်တာနော်ဟုတ်ကဲ့သူအဲ့ဒီချိန်မှာအာယုနဲ့ပြည်ရင်ချင်းသူတတိပိတ်ချင်းလုပ်တယ်ဒါဟုတ်သူကြုံကြတာမဟုတ်လားဟုတ်ကဲ့ဒါရတာကြုံကြတယ်ဘာကြီးအဲ့ဒီမှာသူဒီဘုရားရှင်ကဒါဝိမင်းပြီးတော့ဗာမိတ်လို့တော့ဒီအဲ့ဒီလက်ရှိဝိညာဉ်ကြားနေရတာလေဒီသိက္ခာအဲနောင်ကမြင်ရကြားရတာကိုလက်ရှိမြင်ရကြားနေရနားနေရတဲ့အာယုနာရီပေါ်မှာ သူငင်းနာမီုံညပြောတယ်လူလူကြီးသူတို့ကလည်းဟုတ်ပါဘူး။အဲငင်းနာမီုံညပြီးလို့ရှိရင်မင်းအဲ့ဒါကိုပဲစိုက်ချိုးလိုက်လို့ရှိရင်အဲ့ငင်းနာမီုံညပြီးပြီလေမင်းနဲ့မပတ်သက်ဖြစ်နေတယ်ဒီလိုထင်တယ်။ဒီအမင်းနဲ့မပတ်သက်တော့ဖြစ်နေတဲ့မင်းပေါ်လာဖြစ်တွေ့နေတဲ့အာယုန်တွေပေါ့မင်းအဲ့ဒါကိုပဲကြာရှိကြည့်လို့ချင်းမင်းမှမတည်လို့ဖြစ်နေတော့ဒီလိုမျိုးသားကြီးဆမားအဲ့မင်းမှမတည်အောင်ဖြစ်သွားတဲ့အချိန်နဲ့အဲ့ဒီမတည် မိမမတည်ပေမဲ့လည်းမြင်းရှိမှလာပြီးအာယုန်လာပြီးတိုက်ခိုက်နေတဲ့အမျိုးမျိုးအကြာတွေပေါ်လာရင်လည်းသူ့တိုက်ရှုရင်မတ္တကနေပြီးအဲဒီမြင်းဆိုတဲ့အတိစိတ်ကလေးဟာမြင်းဘက်မှာဖြစ်စေသူ့ဘက်မှာဖြစ်စေမြင်းနဲ့သူ့နဲ့ဦးကြားမှာဖြစ်စေဘယ်မှမရှိတော့ပြီးပြင်ရင်အဲ့ဒါဒုက္ခရဲ့ဆုံးမကွာလို့ဒီလိုပြောတာတယ်လေ။မှန်ပါဗျာ။အဲ့တော့သူဘာသွားမြင်လို့ဆိုတော့သူအာယုန်ခံစားကြရတဲ့ဘက်က အခြေအနေကိုသူအာရုံခံစားပြီးခုဟိုရဟန်းဘုရားရောက်လို့ကြည့်ရမယ်အခြေအနေကိုဒီနှစ်ခုသွားမြင်နေတယ်မှန်ပါဗျာကြောင်းပြန်တယ်မှန်ပါဗျာဟုတ်နော်ကြောင်းပြန်နေတယ်အဲ့ဒီမှာနိဗ္ဗာန်နဲ့မိကြီးရဲ့အကြောင်းနဲ့ဝိကြီးရဲ့အကြောင်းတို့သူဒါနှစ်ခုသဘောပေါက်သွားတယ်ဟုတ်ကလားမှန်ပါဗျာကြည့်လို့ကြည့်ကြပါသေးတယ်ရှင်မှန်ပါဗျာ နာတော်မျိုးတိရှိမြန်မာပဲမဟုတ်လားမြန်မာပါဗျာကြားတော့ကြားကြမှာရှိတယ်မဟုတ်လားကြားပါပါနာတိကြမှာလေကြားပါပါဟင်းနာတော့နာမရမှာရှိတယ်မဟုတ်လားမှာပါနာရှိလိုက်ရှိနာမှာပဲဟုတ်ကလားမှန်ပါဗျာကြားတော့လုံးမလားဟိမလုံးနိုင်ပါဘူးလူဘောရောက်လူသားကြားကြမှာဟုတ်ကလားမှန်ပါဗျာဒီစေစားပြီးမဲ့အဲ့ဒီပေါ်မှာဉာဏ်မတ်တာ၊ဈာယမတ်တာ၊နာယမတ်တာ၊သာယမတ်တာ၊ဓိယမတ်တာ တွေးမှတ်တာနဲ့မိဘနဲ့ဝေးပုံနဲ့ဝေးပုံလို့သူဒါနဲ့ခုသဘောပေါက်သွားတာဗျာဒါပြန်နိုင်တဲ့သဘောပေါက်တာတင်နေမှန်ပါဗျာဒီချိန်လေးဦးတော့ပြင်လဲအောင်ဒီငါ့ကိုဒီချိန်လေးကမရောက်သေးဘူးခုချိန်ကြီးမှန်ပါဗျာဟုတ်ကဲ့သူသဘောပေါက်တာလည်းရှိသေးတယ်အဲ့တော့ဘုရားရှင်ကနေလို့ခုနကသူကအချင်းဆုံးအကျင့်ကိုမိမှာဆိုတော့သူကလည်းအချင်းဆုံးကျင့်မယ်မိနေတာလေအကျဉ်းဆုံးအကျင့်မဟုတ်ဘူးအကျဉ်းဆုံးအသိပြောင်ကိုမိနေတာတင်နေမှန်ပါဗျာဟုတ်ကလား ဒီလိုကျင်းလို့အရှိမကျင်းဘူးဒီလိုအကျင်းလို့အသိကိုဒီလောက်သိရမကွာဆိုလို့သူညာဝင်ဖေရာဆိုတော့ဆယ်ပါးပေါ်တယ်တို့ဒီနာမရူပသိတိလားဟိုယုံနာကိုကြောင်းကျိုးဆက်ဒီနှစ်ခုဟာလက္ခဏာမမြင်တဲ့ဟာတွေဖြစ်တဲ့တော့သူ့ကိုဝိပဿနာနဲ့ထည့်ဘူးပေါ့ဝိပဿနာကလက္ခဏာမျိုးမှဝိပဿနာလို့ခေါ်ရတာဟိုတော်တို့တမ္မာဒနာညာကသာပြီးဟိုဘက်ကမှာတော့ဝိပဿနာညာလို့သုံးတာဟုတ်ပေါ့ သေရိသနာပါဘူးလေသူကတို့ပါတော့ဟိုသုံးခုတည်းနဲ့ပြီးအောင်ပြောတာဖြစ်တယ်သမားဟုတ်ကလားမိနာမိယတပိုက်တယ်ဟိသမားပါပြီးတော့မိနာမိယဟာမင်းနဲ့မပတ်သက်တဲ့ရှိရင်တပိုင်းတယ်ဟိသမားပါမင်းမှာမတူလို့ဖြစ်တော့မယ်ဒါနောက်ဆုံးပိုင်းတယ်သမားပါတို့မနေရတော့ဟိုတို့ထင်လုံးလုံးပေါ်မှာပြင်းတယ်နော်သမားပါညာရင်တော့ပဲဟိသမားပထမပိုင်းမှာထင်လုံးမိတောင်နေတဲ့ပုံသမားပါဒုတိယပိုင်းမှာအဲမီးတော့မရှိတော့ဘူးမီးကြီးတဲ့ရှိနေတယ်ဟုတ်ဟုတ်ကလား တတိယပိုင်းကျတော့ပြာဝဲကြံတော့တဲ့ပုံစံစိတ်သလားလို့ဒီလိုရင်းတော့ချင်းချောင်းကြီးရဲ့ဟိုအရှိတိုင်းတူတူရဲ့ပြာပုံရဲ့အရှိကြီးတော့ရှိမှာပဲလေအတန်းကြီးတော့ရှိမှာလေသူတို့တကယ်တကယ်တော့ဘာသာညာသာပြောလို့ရပါလားမရပါဘူးဟင်အာရှအချက်မျိုးသားဟိကျွန်းသားဟိနဘဲသားဟိလို့ပြာပုံမှာရှိသလားရှိပါဘူးဟင်အဲ့ဒီနေရာရောက်အခုဘုရားကဟိုရာဦးကြီးက အကျိုးဆုံးပေါ်ပါဆိုသူလည်းအကျိုးဆုံးကပေါ်တာလေဟုတ်ကလားသူ့ရဲ့နဲ့ကြိုက်အောင်တင်တယ်မှန်ပါဗျာအဲ့တော့မနေ့ကတော့သူကပြားတဲ့တတိတော်ဖြစ်လာကြတာကိုကြည့်လိုက်လို့ရှိရင်မြင်လာတော့မြင်လာပဲပြားတယ်အဲ့မြင်တဲ့အချိန်လေးမှာဒီကိရှိရတော့မြင်လာနဲ့သိတာတယ်မှန်ပါဗျာသူတို့ကအဲ့ဒီကိုပေါင်းကျော်သွားတယ်ဆင်ကျော်တော့အာယုံကဘသူပဲပေဝါပဲဘာပဲပြညာပေါ်ပြီတယ်မှန်ပါဗျာဟင်ပြညာပေါ်ပြီတာဝင်ပါပဲလေ ဟုတ်ကလားဖြစ်သေးဘောတွင်မရှိလင်းပေါ်တွင်ပြညတာဆိုဟိုမှာဟုတ်ကလားဘသူပဲပြောပါပဲဆိုရင်တော့အဲ့ဒီဘသူပဲပြောပါပဲဘယ်ရာဝတ္ထုပဲဆိုတာကိုယ်နဲ့သဘောကျတာလည်းရှိတယ်သဘောမကျတာလည်းရှိမှတင်လေဟုတ်ကလားဟုတ်ကလားသဘောကျတာတော့ကုတန်နဲ့တိုက်ဆိုင်တာပေါ့လေသဘောမကျတာတော့ကုတန်နဲ့မတိုက်ဆိုင်တာပေါ့လေဟုတ်ကလားဒီသူဟိုသိလိုက်တော်တော်သူကြတဲ့တွေ့ကြုံတွေကိုမဟုတ်မှတဲ့တော့ပါပဲထမဟုတ်လေဒီကိလေသာနဲ့ ပါနဲ့မူရလိုက်လာတော့ဟုတ်ကလားဒီကိုကြီးအကျော်ကြတော့သူ့တန်းနဲ့မတည့်ဘူးထင်တယ်ဟုတ်ပါဘူးသူ့ဟုတ်ဟုတ်ဘာကြတော့သူ့တန်းနဲ့တည့်တယ်ခတ်တယ်သူလို့ထင်တယ်ဟုတ်ကလားအဲ့တော့သူလူမာလဲသူ့တတ်ပုံမရွေးသူ့တဘောကြတာနဲ့တဘောကြတာရှိကြဟင်သူယောဂီတို့ကအတိုက်တာကိုဦးစားပြီးတော့ဒီဘဝကိုရလာသလားအခံဘက်ကိုဦးစားပြီးတော့ရလာသလားတောင်ကျုပ်ကြီးတို့မှသိတာလေဟုတ်ကလား အတ္တပဲပဲဖြစ်တဲ့လေကမိကဒီနှစ်ခုတစ်ခုကိုဆောင်တဲ့ယောဂီကစိတ်ညာပုံညာပြောညာပုံညာထွက်တဲ့သူကဟုတ်ကလားရှူရှူရှူဝူဝါဝါတယ်လေဟုတ်ကလားဒီအဲ့တော့သူကတော့တော်တော်ဟိုဟိုဓာတ်ပြင်းနဲ့ပေါင်းတဲ့ကားလို့ထင်တယ်ခတ်တော့တော့ပဲခတ်တော့တော့ပဲဟုတ်တယ်ဒီအာဒိုရကတော့တော့ပဲဟိုဒီခန္ဓာဖြစ်တဲ့ဟိုဒီဓာတ်ဒီဓာတ်လို့ခေါ်တဲ့အသေးသားကိုဒီနေ့ ခန္ဓာကိုယ်ကိုတည်ဆောက်လာတာနှစ်ခုတစ်ခုနဲ့တည်ဆောက်တဲ့ဟိုယောဂီဖြစ်ခဲ့လို့ရှိရင်တော့သိတယ်လေးတယ်ကိုယ်တယ်ဆိုတာဟုတ်ရောဒီရေနမောင်းနဲ့သိကြည့်ရောဟင်ဒီရေနမောင်းနဲ့သိရသူကတူပုတ်ကလာအဲဒီဓာတ်ပြင်ရဲ့ဟိုထဲမှာတဲ့ကားကြတော့တို့လေတို့ဓာတ်ပြင်သားရဲ့သဘောကျပါလားမကျဘူးလားသဘောကျပါဟုတ်ကိုယ်ယုံထားဖို့ပြုံပြုံယုံယုံတယ်ဟုတ်ပြီသူလည်းကဒီလိုကြီးဆက်လိုက်တယ်လို့နေမလဲလားရပါပါဟင်သွားဘူး သူတို့သူကတော်ရယ်စိတ်တော်မဆူဟုတ်ဟင်မစိတ်နိုင်လို့ပြန်ရလုံးသေးလားလောပါသူမသွားတာပဲရှိဟုတ်လားသင်တို့ဟိုဒီစကားဟောတတ်ပြီထဲ့နော်ခပ်တော့တော့ကလေးမလာဘူးမရပါဘူးမရဘူးဟင်သူဒီတစ်ခဲမှာပဲသူတို့သူ့ကိုဓာတ်ပြီးထဲ့တော့သူကခဏတောက်ခဖောက်သွားဟုတ်အေးအေးငါကတော့တော်တော်တော်လေးဒုရီတာဟုတ်ဟင် အကြိုက်ပြီးတော့ပြုံးပြမကြိုက်ပြီးတော့အာကြည့်ပြတောက်ခေါက်ပြတို့တို့ကိုဆုံးလုံးပါဗျာဟုတ်ပြီဟင်ဦးဒီကိုင်းတော့ခင်ဗျာမလိမ္မာဘူးခင်ဟင်ကိုင်းနဲ့ခင်ဗျာနဲ့ဘယ်လိုလိမ္မာလို့အာဟုတ်ဗျာမကြိုက်တာမီးတာဟင်ကြိုက်တာယုံတာဒါခင်ဗျာကတော့ဟုတ်ပါဘူးဗျာအဲ့တော့ဒီ ဟိုဟိုအတိတ်ကဥဆောင်တဲ့ယောဂီများကြတော့အချင်းလို့ဟုတ်ကလားအဖတ်တို့အပူတို့ဒါဟုတ်တတ်တယ်မို့လားတိုက်ဖို့ရမို့လားဟုတ်တော့အဖန်တို့အခါတို့ဒါကပေါ်ရတဲ့တတ်တယ်မို့လားတုံချရင်းချမ်းနေတဲ့တတ်တယ်မို့လားဒါဒါနဲ့ကိုရင်သဘောကျပေါ့ဟင်သူနဲ့မဆိုင်တဲ့ဟိုတဲ့တစ်ခါကဟိုပထဝီသာဖြစ်တဲ့အားတွေနဲ့တွေ့ရင်သူကျင်းပါမလားကျင်းပါပါဒီအဒီဥပဒေကဘုရားအပြင်ဆိုလဲအဝါရောင်ကြီးပါပြီးအလုံးသဘောကျဟုတ် ဟင်သာသဘောကြသဘောကြဟိုဒီတော့ဆောင်းတဲ့ပုဂ္ဂိုလ်ကြတော့သူ့ဘာလို့ဒီဒီတို့ဘူးဘာတို့လူရေရဲတောက်ထူတော့သဘောကြဟုတ်ယူဟင်ဟင်အဲဘာလို့ဆောင်းတဲ့ပုဂ္ဂိုလ်ကြတော့ဟိုအဖြူလောင်လေးတွေတပဲလိုကားလေးတွေဘာလို့ဒီတော့သဘောကြတော့သဘောကြဟုတ်ဟင်ဟင်သူ့အရင်းလေးသူသူ့ရေတော်ဦးဆောင်းတဲ့ပုဂ္ဂိုလ်ကြတော့သူ့ကိုကြောက်သိမ်းလို့ကိုသိမ်းလာဟိအပြာလာဟိတော်တော်သဘောကြတော်တော်သဘောကြအတမ်းမှာလည်းသူ့ဒုက္ခအောင်ပြီပဲမဟုတ်လားမှန်ပါပါ ဟင်အမှန်မှလည်းဒီလိုပဲသုတကောင်နဲ့သူပဲလေဟုတ်ကလားအဲ့တော့တို့ဘယ်လိုတို့ဘယ်လိုဓာတ်ဆောင်တဲ့ပုဂ္ဂိုလ်ကြတော့အေးအေးငင်းငင်းညောင်းညောင်းဒီလိုတာမူးလေးတွေနားထောင်နေမှတင်တယ်ဟဲ့တို့ဒီလိုလိုလာရောသူတို့တကတော့ကိုယုံမယုံနဲ့မှနားထောင်နေတယ်ဟဲ့ဒုံဒုံတိုင်းနေကိုပဲလေတော့တို့တော့သဘောကျနေတယ်ဟင်ဒီလိုကြီးလိုဟာမျိုးနဲ့တို့နဲ့တွေ့ရင်ဘယ်လိုနေမလဲလားဟင်ယူရီးယားကသူနဲ့တို့နဲ့တွေ့လိုက်ရင် ဒီဘောသမားနဲ့ဝါရောသမားနဲ့ဒီလိုကြီးတို့ယူရီယာတစ်ချိန်နဲ့တို့လည်းဘယ်လိုမျိုးလို့အာညာဘာလို့လဲဘာလို့လဲဘာလို့လဲအဲကျောင်းမျိုးပုံမှန်ခင်ဗျာဟေးအဲ့တော့ဒီတိုင်းနဲ့တို့တင်လာရှိအဲ့တော့ဒီကိုယ်ကတော့ဆင်းရတော့ဝင်ပြီးဝင်ပြီးပဲဒါလည်းမဟုတ်လားအဲ့ဒါကတော့ကြားပြီးကြားပြီးပဲခင်ဗျာတို့ တမ်းပါဘူးငါဆောင်ကြည့်သားပြီဟုတ်ကလားဒီပါပြောတယ်ညာပြောတယ်ဒီဘယ်ဟုတ်လို့ကြားပြီတဲ့ဟုတ်ဘယ်လိုတောင်ဘယ်ဟုတ်လို့အတန်ပဲဟင်ဟုတ်ကလားပြန်တာပဲငံပြီးဒါလည်းဒီနေ့ပြန်တာလာပြီးလဲခြုံပြီးခြုံပြီးဒါလည်းမဟုတ်လားဖြီလာပြီးတော့ဖြီပြီးဒါလည်းမဟုတ်လားဒီနေပြီးအဘူဒီဒါလည်းမဟုတ်လားဟုတ်ဒါလည်းရှိတာပဲတွေးလာပြီးတော့ပြန်ပြီးဒါ ဒါလည်းမူသေးလို့လားဟုတ်ပါပါအဲဒါပဲဟောသူအဲ့ဒီမှာဟိုတတိနဲ့မရှိတဲ့ယောဂီတယောက်ဟာငင်းပြီးလေးကိုငင်းပြီးဆိုတာလေးကိုလက်မခံတော့ဘူးနဲ့အရှိကိုလက်မခံတော့ဘူးလေတတူဘဲဟောပြလာပေါ်ပြီဟုတ်ပါပါအဲတော့ဘောကြရင်ကိုယ်တမ်းနဲ့တဲ့တိုက်ပြီးကိုယ်တမ်းနဲ့တော့အလကားပါကွာတေလူဟာကြီးဥလာဟောပေါ့ခင်ဗျဟုတ်လားခိရိတာဝင်တော့မယ်အဲ့တော့ကြိုက်တော့ တွဲနေရမှာတယ်ဟင်မဟုတ်တော့ဘုံကိုတွဲနေမှာပဲကြိုက်တော့ခုနကလိုသူပြီးကြည့်ပြီးကြည့်ပြီးကြည့်မှရှိတဲ့အတိတ်ကလေးကသူ့အဝါရောက်လေအဲ့ဒါကအသေးကိုကြောက်တော့ဟိုကြိုက်တဲ့လေးပေါ်လာတဲ့အသေးမှာကြောက်တော့ဆံမိတာဖြစ်နေပြီအဲ့ဒီမှာဒီကမနောကြီးတာကိုနှမ်းပို့လိုက်တဲ့ပုံကြီးကလေးကအဲ့ဒီမနောကြီးတာကတစ်စိတ်အဲ့ဒီအသေးမှာကြောက်တော့လေးကြောက်နေနေတာအဲ့ဒီကြီးအဖိုးကြီးကြီးပေါ်လာ အကြိုက်လားဆိုရင်အကွဲလားခရီးပေါ်လားဒီအကြိုက်သေးဆိုရင်ဟိုဒီဒီအဲ့မှာတော့ဟိုတာဟုတ်လို့ဒီဟိုတို့နှလုံးသွင်းတာရှိနေတဲ့တို့ပါပေါ့အဲမိတဲ့တို့ကိုရောင်နေတဲ့အရေးကလေဒီအမိသေးလေးကဟိုအလာသေးလေးပေါ်ကိုသွားတော့ပုံလိုက်ပြီးတာဟာတို့ဟိုဘာလို့တာကြတော့အဲအဲ့ဒီခုနကတို့ကြိုက်သေးလေးကြတော့ရောင်စုံဖက်လိုက်မယ်ခင်ဗျဟိတ်ဟုတ်ကလားဟင် သူ့ကိုငါလေးတိုက်တယ်လို့ဟောမတိတ်သေးပေါ်လေးတင်ကြတော့ခင်ဗျားတို့နှလုံးသွင်းကြမဲ့တော့ဟင်မတိတ်သေးကြတော့ဟိုဒေါသဒီပြစ်မှားတဲ့နေရာမှာအကျဉ်းအောင်ဆုံးလို့ဆိုတာဟုတ်ကဲ့ခလာပဲဒေါသနဲ့တူတဲ့အဖြစ်မရှိဘူးသူဒီဟိုသူတော်ပေါ်ပြပြီးဟိုပြစ်မှားတဲ့နေရာမှာအကြီးလေးဆုံးလို့ဆိုတာဟုတ်အဲ့ဒီအချိန်မှာသွေးဟာနှလုံးသွေးဟာကျုပ်ထွက်သွားတယ်သွေးဒီမဟုတ်တော့မဲ့တော့ခလာပဲဒါခမီးဦးခင်ဟိုတိုးတိုးသွားလို့ထင်တယ်ခလာပဲဟင် ဒေါသရောက်ကိုစိတ်တဲ့ဒေါသဖြစ်လာပြီးတော့မျက်လုံးကတော့ခဏမိတော့လက်ကနေနေတာဖြစ်နေပြီဟင်တိုက်ရှိထွက်လာတယ်ကြာဒေါသရောက်တတ်ပြီလေဟုတ်လားလို့လောဘရောက်တတ်ပြီးတော့ဇာတာအာပြီးရရင်မျက်ရည်ထွက်လာတာပဲပြီးတော့ဘူးဖြစ်နေဟုတ်ကဲ့နာယီလေးရဲ့ဒီဟိုတို့ပါလို့လေမျက်ရည်ထွက်လို့မယ်ဒေါသမလို့ရှိရင်မျက်နှာကြီးငွေတုပ်ပြီးတခါတော့ကိုသူ့မျက်လုံးကမိတော့ဘူး အဲ့ဒီဒီလည်းခုနကလိုအပူလုံးပြီးကျွန်းလာတဲ့နှလုံးသွင်းမိုက်ကြွားဟုတ်ပြီအဲ့တော့အဲ့ဒီအမေကြီးကခုနကတို့နှလုံးသွင်းနဲ့အသေးမှာသွားပြီးရှိနေတဲ့အဝါပေါ်မှာသွားပြီးတော့ထပ်လိုက်တဲ့အခါကျတော့သူ့ကြတော့ပဲနေတော့ဟိအမေကြီးတင်ဟိဒီအဖြူမဲကျုပ်ကလာတော့မှာပေါ်ရောင်းတော့မဟုတ်တော့ဘူးအဲ့ငါကူလုံးကတော့အစိုးတမ်းနေမှာကြိုက်တယ်ကြိုက်ဖို့ဟုတ်လားဘယ်လိုလဲဘယ်လိုလဲကျန်နေမှာလား အဲ့ဒီကြံနေတာပုဂ္ဂလာဗျာအဲ့တော့ဒီဘာလို့ဖြစ်သေးဘောဒီမရှိလင်းဘောလူပညာတာဆိုဒီမှာဟောတာအဲ့ဒီပညာကလေးသဘောကျရေးကြဘလို့မကြရေးမကြဘလို့ပညာပေါ်ကကိလေသာဘဝလုံနံတာဟင်ခင်ဗျားတို့ဟိုရှာရနေပြီးခြူတာလေးတွေ့တာထင်တာဟုတ်ပါဘူးတားလိုက်တော့ခြူတာနဲ့ပြင်တာဟုတ်ဟုတ်ကျက်ဆိုတာပြေးယူတာ တွေ့ရဟင်ခင်ဗျားတို့စိတ်ဘယ်နှခါစားဘူးတို့ပါပါပါစိတ်ဘယ်နှခါစားဘူးတို့ခင်ဗျားလိမ့်နာကြုတ်အဲ့ဒါဒီလိုပြောတာဟုတ်ကဲ့ပါဘယ်လိုတော့ဒီခံပြီးပြီခင်ဗျားကိုလေဒီလိုကိုပြည်ကြတော့ဘယ်လိုဆက်ရပါ့မလဲဟုတ်ကဲ့ဒီလိုကိုဘယ်လိုဖြစ်လဲဒီလိုကတော့ကျက်လူပြောမတော်ဘူးတဲ့လို့ 哎呀，粗犷目标，再拿回粗犷，那是一个，那卡高，我不能觉得我的也岗位，那第一场我的老板去，你给他们了，大姐高大，嗯，那去年六嘛，嗯，大的那去年我啊，过去那些。 ဒီအဲ့ဒီမှာတော့အဲ့ဒီကျက်သွဲတိုင်းဘဝနဲ့ရုံနာဟာဟုတ်ကလားခြေရာကပို့ပါလားကျက်သွဲကပို့ပါလားဆိုရတာဒီကျက်သွဲကပို့ပါဟိုကျက်ကလည်းခဏလို့မဟုတ်ဘူးသူ့ဘာလို့ကြောက်သူတော်ပြီဟုတ်ကလားဒီကနေ့သူ့သူ့ဘောဘောဘောအပါကြောက်ပါတယ်လေခဏမှာတော့ကျွတ်တို့ဆိုရကျွတ်တို့ဘူးဟာကျက်သွဲကကျက်သွဲဘူးလို့ဝတ်သွဲကဝတ်သွဲဘူးလို့ဒီလိုတွေနဲ့ဟိကိုစားရုံကအဖွဲတိုင်းကိုမြင်ရုံကအဖွဲတိုင်းကိုနားပေါင်းတဲ့ဘူး တုံးကဟွဲတိုက်ကိုကြည့်လုံးတိုင်လုံးကဟွဲတိုက်ကိုဒူးလုံးကြံလုံးကဟွဲတိုက်တဲ့တိဟုတ်ကလားအဲ့ဒါဖြစ်တဲ့ကိုမရှိလို့ဟုတ်ကလားအဲ့ဒါလေးသူတင်ပြတာတယ်နော်ဟုတ်ပါဘူးဟင်အဖေမြင်လိုက်တဲ့အခါဗျာတဲ့တတိတော်အဲ့ဒါလေးကိုအာယုမပြီဒါလေးတော့ကောင်းလိုက်တာလို့ဒါကတော့ဒီဖြစ်ပြတာတရားလို့ဆိုတာပေါ့လေဒါလေးတော့ကောင်းလိုက်တာကြားလိုက်တာအဲ့လိုဒီဖြစ်သွားတဲ့အချိန်မှာ တတိတော်အဲ့ဒီပါရာစိတ်ကလေးနဲ့လက်ခံလိုက်တဲ့အချိန်မှာအဆင်းကတော့ပြင်ငြင်းပြီးပြီးပြီးပြောက်သွားတယ်ဗျာတဲ့။ဒီနဲ့ပတ်သက်တဲ့အစိုးရကတတိတော်စိတ်မှာကတ်ကြံနေတယ်လို့ပြောပြတာတယ်။ဒီပါရာတာစိတ်တော်ဝီရီတီတင်စာဣဒောတာတိတိတော့တာတယ်လေ။အဲ့တော့ဒီဟာလေးတစ်ခုကိုယ်စိတ်ဓာတ်လေးတစ်ခုစိတ်ထဲမှာပွဲတာပဲ။ဟိုဘင်းတိုက်ကြည့်လို့တော့ဒီလိုမှဟိုပေါ်လေး ညတိတ်ပြီးဆိုတော့အဲ့ဒီဆိုပြီးလာကမိကြီးတွေမရှိသိနေလေကမိကြီးတွေရှင်နေဘဒုနာကြီးတွေဒုနာလာပြီးအပေါ်ဖြစ်နေကြီးတွေလဲကမိဟုတ်ကဲ့အဲ့ဒီကကြသူ့မိကြီးဝေဒနာပြီးညောင်းများပါဟုတ်ကဲ့တခါတလေဟိုပိကူရီနဲ့တွေ့ပြီးကောင်းတာလေးဖြစ်ချင်တယ်ပြမတခါတလေပေါ်ကဖြစ်ချင်တယ်တခါတလေဒေါ်လာဖြစ်ချင်တယ်အဲ့လိုနဲ့တိတ်ပြီးလဲတတိယလူကြီးတွေလည်းပုံများပါပဲဟုတ်ကဲ့ပြီးတော့သူ့ကိုလည်း တခါတွေးလိုက်ရင်တော့ဘယ်လိုပဲခဲ့လို့ဆိုရင်းစဲလို့တဲ့စိတ်တွေလည်းတစ်ချို့များလာတယ်လို့သူပြောတာတယ်ဟင်းဒီကလာလူကြီးများလာတယ်ကိုယ်ဘက်ကဆင်းတယ်သူကဘုသူကလူကြီးများလာတယ်သူ့ဘက်ဆင်းတယ်ကိုကဒီပေါ်မှာတရားသားရှိရင်ကိုကတရားသားသူ့ဘောပြန်ပြီးကြားနေတယ်ကိုသင်္ကားတော့တယ်ဟိအေးချက်သူရဲ့ချက်အချက်ကိုဟိုတွေးပြီးလို့တရားသားသားကြီးပေါ်နေလို့ရှိရင်ကိုကဒီခါတော့အင်းမွေးတိုင်းတော့ပေကောင်းပေကောင်းကညာရတဲ့သွားနေမှာ ဟင်ကိုကျော်ဆရာသင်္ဃာဘုရားဘူးသင်္ဃာမှာပဲကိုယ်မကြည့်နဲ့ဘဒုဘဒုဒီတော့ပြည့်ရှိတယ်ဘယ်လိုဘယ်လိုခရော့သင်္ဃာမှာပဲဒါကအဲ့ဒီသူရှိတဲ့ချက်ကိုကိုတတ်နေတဲ့ချက်ကိုတော့ပြီးဉာဏ်နဲ့တော့ပါပဲဟင်အဲ့လိုနဲ့ဖြစ်တယ်တို့များဘူးလားအေးအဲ့လိုနဲ့တတိတော်တို့စိတ်တရားသူမန်းကုန်ပါပြီဗျာလို့ပြောတာခင်ဗျဟင်အရှင်ကိုလည်းဒီလိုပဲအရှင်ကြီးတခုလက်ခံလိုက်တော့အဲအဲ့ဒါကြီးကစိတ်ဆွဲလေးနဲ့ ခုနမြင်သိတယ်မရပဲနဲ့လေဟမ်ဖြစ်သောဘောဓိရှုဖြင်းခြင်းပေါ်လူရုပ်နန္ဒာဆိုဖြစ်သောကိုရှုရရင်ရုပ်နန္ဒာပါတော့တော်နေမှာပေါ့ဟုတ်ကလားခုတော့မဟုတ်တော့ဖြစ်သောဘောမရှိတော့တခါလို့ပြီးမှာပေါ်လာအဲ့ဒီညတိုင်းဒီသူမျိုးတစ်ခုတစ်ခါမလဲရဲ့ဒါပြီးတော့ဒီနေ့နေ့နဲ့တို့ဟိုလူတိတ်တိတ်လေးတွေသူကလာပြိလေးတွေပါဟိအတန်ကြီးကကြားရောင်ရဲ့ဒီတိုက်တယ်နဲ့ဟိဒီငင်ရောင်ရဲ့ဒီတိုက်တယ်နဲ့ဟိအနာကြီးကလည်းနာရောင်ရဲ့ဒီတိုက်တယ်နဲ့ဟိသားရောင်ရဲ့ ချိုးရရတာစိတ်ကြောင့်ရောဒီဒိဋ္ဌိနဲ့ဖြည့်ခဲ့တဲ့အတွေ့အတွေ့အလောင်းလေးတွေကဟောပြီးဒါလေးတွေကကြောင်ပြီးလို့မကြောင်ပြီးတော့ဝေဒနာတွေငားလာမယ်တဲ့ခံစားမှုတွေလေဟုတ်ကလားတခါတည်းဒုက္ခဖြစ်ခြင်းဖြစ်မယ်ဒုက္ခဖြစ်ရင်သိတဲ့ပြုံနာမပေါ်တော်နာတာတယ်တခါတည်းကိုတွေ့တဲ့ဒုရိယမဟာမုံမဟာနဂတိမျိုးချင်းဒုက္ခပြတာမထင်နဲ့ဟိအဲဒီကဒေါမနတာမရှိဘူးလားဒါကဒုက္ခဖြစ်လိုက် ဒေါမနတာဖြစ်လိုက်ဒုက္ခဖြစ်လိုက်ဒေါမနတာဖြစ်လိုက်နဲ့အဲအဲ့လိုဖြစ်နေဟိုဘက်ကတပတ်တည်းလူချင်းသိပြီးအာရှိမယ်အဲလူချင်းသိပြီးအာရှိလိုက်ဒုက္ခနဲ့ဒေါမနတာဖြစ်မယ်သင်သိကိုယ်ကသူ့ကိုညည်းတဲ့လူသိပြီးပေါ်လာလို့ရှိဒုက္ခနဲ့ဒေါမနတာပုံအပေါ်ဦးလိုက်ဒီလိုပဲသူ့ဘက်နဲ့ကိုယ်ဘက်ကိုမြည်အဲ့ဒီဝေဒနာတွေကရောက်ရခံနေဒီလိုတတိတော်ဖြစ်လာတော့တတိတော်ကဒုက္ခကိုသူ့ကောင်းသူကြည့်လို့ဖြစ်လာတယ်လို့သူတို့ပြောတာတယ်မှန်ပါဘူး အဲအဲ့ဒီတပည့်တော်ဒုက္ခကိုသူကောင်းနေရင်တပည့်တော်ဟာနိဗ္ဗာန်နဲ့ဝေးမဲ့အကောင်ကြီးပါဘုရားလို့ဒီလိုလျှောက်တာတဲ့ဟင်ဟင်ဒုက္ခနာနေတဲ့ပုဂ္ဂိုလ်သိချမ်းသာမလားသိချမ်းသာတဲ့ပုဂ္ဂိုလ်သိတည်နေမှာမလားအဲသိမှမတည်နေရင်ဒီရတ္တဟူတိုင်းမမြင်နိုင်ဘူးဟုတ်ကလားဟင်အဲ့တော့ဒုက္ခဆိုတော့လို့တင်တယ်ဟင် ဆိုတော့သင်တခုကြည့်လိုက်တယ်ကြိုက်ပြီးပေါ်လာတယ်ဒါဒုက္ခဆူဆောင်လိုက်တာရှင်လေမုန်းစိတ်ပေါ်လာရင်တော့ဒုက္ခဆူဆောင်လိုက်တာပဲလေဒီအတောင်လေးတခုနားတောင်နိုင်တယ်အဲအဲ့ဒီဘောမကုနာသူပြင်းနေတော့ဘာသာလို့ရှိရင်ကြိုက်ပြီးပေါ်လာရင်သူဒုက္ခဆူဆောင်လိုက်တာရှင်လေဒီအဲကိုတောင်းမတည့်တာဘူးမုန်းစိတ်ပေါ်လာတော့ဒုက္ခရောဆူဆောင်လိုက်မှာနော်အနာမလည်းဒီတိုင်းထင်တယ်အရာပါမှာရောအဲ့ဒီမှာရောဒီဒီဟာလေးကြီးစိတ်ကူးရင်လည်းပဲမှာရော တနေ့တနေ့တို့ဒုက္ခပူပေါင်းရတာဘယ်လိုများလဲထင်လဲများရောညာကြတာလေတခါ၆ပေါက်ပါဘယ်လိုများမထင်တော့များရောဟင်အဲ့တော့ပဲနေတော့ဥတီဒုက္ခဟောင်းညာဒုက္ခဟောင်းညာဒီဒုက္ခဘာနိဗ္ဗာန်ကိုသွားလို့လိုပါမလားဟိမလိုပါဘူးဟုတ်ကလားအဲ့ဒါနိဗ္ဗာန်နဲ့အဝေးကြီးဗျာတဲ့တပည့်တော်ဟာဒုက္ခဟောင်းကြီးဖြစ်တဲ့အတွက် ဒီတိုင်းဆက်သွားရင်တကယ်တော့နိဗ္ဗာန်ကဝေးမှာပါဗျာလို့ဒါလျှောက်တာထင်တယ်ဒါကဟိုခင်ဗျားကြီးဟောတဲ့ခုနကဌာနရာကပေမဆိုတဲ့အဖြစ်ကြောင့်ထင်တယ်ဒီအဲ့ဒီမှာသူနောက်ကသူ့မိသားစုပေါ်မှာတော့ဌာနရာကပေမရှိသလိုအပြင်းအပြင်းမှာလည်းဟိုထွက်သွားရင်ညီကြိုင်းနဲ့အဲ့ဒါလည်းဌာနရာကပေမရှိမှာလေအဲ့ဒါနဲ့တိုက်ဆိုင်ပြီးသူကိုယ်တွေးနဲ့လျှောက်တာဟုတ်ကလားဗျသူဖြစ်ခဲ့ဘူးလားလေ ဟင်အဲ့တော့ဒီလိုသာဘူးတပည့်တော်တို့မိဘနဲ့အဝေးကြီးပြားလို့ဒီလိုဆောင်လိုက်တာထင်တယ်ဟုတ်ကလားရှောက်ပြီးတခါဘုရားရှင်ကနေပြီးအေးကွာမင်းဒီလိုသိလို့ရှိရင်အဲအဖြစ်တစ်ခုကိုမြင်လို့ရှိရင်အဲ့ဒီမြင်တာကိုသိချာမှတ်ပြီးတော့ကိုအဲ့ဒီကနေမြင်မြင်ညဖြစ်အောင်လုပ်လိုက်ပါဒီလိုထင်တယ်အဲ့ဒါရှောက်တဲ့အတွက်သူသဘောပေါက်သလိုတခါထပ်ရှောက်ပြမယ်ဒါကမိဘနဲ့မိဘလေး နာတော့ရိသတိရူပိတုရူပါတိတဝပဋိတတော်ဟင်ဝိကတသိတော်ဝိရိတိတေသနိသောတတိခတိတဲ့ဒါတော့ဘုရားဟောတရားကိုပြီးယူသူအတွေးနဲ့ရောက်တာနော်သူအောင်တော်ပြီမှန်အဲဒီကိစ္စညာကိုယူအောင်တော်ပြီဘုရားဟောတဲ့ခုနကမင်းမြင်လို့ရှိရင်ကမြင်နာကိုတခါလည်းမြင်နာမြင်ရဖြစ်အောင်ဒီဖောက်ပြလိုက်လို့ဒီလိုပြောတာမဟုတ်လားမှန်ပါဘူးအဲ့ဒါကိုပြီးယူပြောတာဟုတ်ကလား ဒါဘုရားရှင်ကဟောတဲ့တရားကိုမင်းပြောမှာတော့အိုးမနေ့ကပြောတာတော့ဟိုသူ့ဘုရားရှင်ရဲ့ဌာနတော်ကပြမဆိုတဲ့စကားပြင်ကသူ့မိကုန်းဟိုပြည်ကြီးပြောတာတင်လို့ဒီမှာဟုတ်ကလားအဲ့တော့ငါတော်ရတတိရူပေတို့ရူပါလိတဝါပဋိကတော်တော်ရူပံသိဝတိတဝါမြင်ခဲ့ရင်ပဋိကတော်အဲ့ဒီအမည်နောက်မှာအမှတ်ကလေးနဲ့ပြမှတ်လိုက်ပါလို့ဆိုလို့ဟုတ်ကလားရူပံသိဝတိတဝါမြင်ခဲ့လို့ရှိရင်လေပဋိကတော်ဟုတ်ကလား အဲ့ဒီနောက်ကနေတော့မြင်တော့မြင်တယ်လို့ပြန်မှတ်လိုက်လို့ရှိရင်သူ့နီးကိုးလာဟဲ့ဘိုးလာပါဆက်ကုန်နေတော့မြင်လာမြင်လာလို့ရပါမှာဟုတ်ကလားစိုက်ကြည့်အမြင်နဲ့ပြီးဝေးကြမှာမဟုတ်မှန်ပါဟုတ်ကလားဘသူဘဝရှိသွားနိုင်တော့တယ်သွားပါဟင်ငါကသူ့ကိုမြင်တယ်သူ့ဟောပါနိုင်လိမ့်မယ်ပါငါဟောပါနိုင်လိမ့်မယ်ပါဟုတ်ပါမယ်ငါမပါတဲ့အတွက်သူ့ပါလို့မာနတာပြရတယ် ပါရပါဟင်းသူမပါတဲ့တဏှာနဲ့ဒိဋ္ဌိတပ်ပြီးသားရှင်တယ်မှန်ပါပဲတပ်ပြီးသားအကုန်ပြီးလေမှန်ပါပဲပြီးပြီဒီမှာမင်းမင်းလို့ရပါတယ်ဘာတရားမှမရသင်လေဟုတ်ကလားမှန်ပါပဲဟင်သူဟာနဲ့ဟိုဒူတိုးနဲ့ကြောရင်တော့သူပြင့်မှလည်းအသိရှိတယ်ရှင်လေဒီတိုင်းချက်သားရင်ဟုတ်ပါဘူးဒီဟိုတို့ဟိုပေါ်ပြီးအဲဒီအသိတော့ရှိတဲ့ဟာကိုသူပြည့်တော့မစားပဲနေနိုင်ကြလားအဲ့တော့ဖြစ်တယ်လို့သာ ပြုတ်သွားတာပါဥပုခုပြုတ်သွားကိုဟာကြတော့ပြုတ်သွားဒါကြတော့ဖြုတ်မသွားဘူးကိုယ်ကဘယ်လိုဒီအဖိုက်ကြီးတဲ့ဟာကိုပါမလို့လေအဲ့တော့ဒီအဆင်းကိုလည်းခုနကတော့အမှတ်မရှိရင်တို့အဖိတ်တက်လာမှာပဲအဲ့တော့မိနာမိနေဆိုရင်ပြုတ်လိုက်ပြီတယ်ဆိုတော့ဟင်ဟင်ပြုတ်သွားလိုက်ဘူး ဘာနည်းတော့ကပိုခိုင်းလာချင်းလို့ရမင်းလို့ရခဏဒါတော့လိုရာကြီးကြောင်းပြန်ခဏပြောရမယ်ကဲဒီလိုကခဏအိုးပါမပါပဲနဲ့ပြုတ်ရမှာခဏခဏလက်ပုံနဲ့ပြုတ်ရမှာဒီတည်းဒီရောက်ပါဗျာအာခဏကြမ်းကြမ်းဖုံမုံဒီခဏဒါတော့ဒီလိုနဲ့မျက်နှာမြင်နဲ့ပြုတ်ဘူးပြုတ်ပြီးတယ်ကျုပ်သွားပြီတင်ကျုပ်သွားပါကျုပ်သွားပြီဦးစီရအိုးလိုသေးလား ကျောင်းမကြီးဟောသလုံးပုံကြီးဟောသင်းလူမီးတို့ဟောဒီတော့ခပ်ဖို့လိုသေးလားတက်ပြားသေးကောင်းဘယ်လိုပြောတော့အဲ့ဒါကမြင်လာမြင်ပြီလေဟုတ်ပါဘူးသူလည်းခင်ဗျားဦးချာနေကြနေမှာပေါ့ဒီမှာမိသားမဟုတ်ဘူးသူဦးကြီးတော့ဘုံနေကြနေခင်ဗျားကအကြောင်းဟောဖို့ခင်ဗျားတောင်းနေနေပြီတပြုတ်ပြီးတော့မဟုတ်ဘူးလား ပြောပြရပါမယ်ပြုတ်သွားတာပဲပုံကလားမှန်ပါဘူးဒီမှာအမြင်လေးရတော့ဟုတ်ကလားမှန်ပါဘူးတို့နိုင်တော့ဟင်တမောရူပံဒိတဝါပဋိသတော်တဲ့ရူပံသိကိုဒိတဝါမြင်ခဲ့ရင်ပဋိသတော်ပြန်ပြီးရှုမှသင်ရင်တော့သူပါပေါ့ဟုတ်ကလားဒီရူပေတုကိုသင်လို့လည်းနာရိပတိသမတော်ဟင်အဋ္ဌညာမှာပေါ်ပဲလေဟိုပညာလည်းပညာပေါ်လာမှဖြစ်တာမဟုတ်လား အဲ့စဉ်းစားမပေါ်လို့ရှိရင်ကြိုက်တယ်မကြိုက်တယ်ဖြစ်နေငွေဒီနာမည်နဲ့ဆိုကြိုက်တယ်ကြိုက်တယ်ဖြစ်နေငွေဒါဆိုတမန်မရှိဘူးတဲ့ဒါကဘုရားဟောတဲ့တရားတော်ကိုသဘောပေါက်ပြီးသူလျှောက်တာလေဟုတ်ကလားအထင်းကိုမြင်လို့ရှိရင်ဘုရားတဲ့အဲ့ဒီအထင်းလေးကိုတပိတော့တော့ကနေအမှတ်ကလေးနဲ့လာပတ်လိုက်လို့ရှိရင်အဲ့ဒါတမန်တရားမလိုတော့ဘူးခင်ဗျာဟုတ်ကလားဟင်တမန်တရားမလိုတော့ဘူးတဲ့အဲ့ဒီခါဆိုလို့ရှိရင်တို့ဒီ ဒုက္ခနဲ့ပတ်သက်တာဆိုရင်ခေယတိကိုယ်ကြီးဟောတာနောက်ပစီယတိနောက်ကြမဖြစ်ဘူးတော့ဘူးတဲ့ဟုတ်ကလားခေယတိကိုယ်ကြီးဆိုတာသူ့ပါတော့အဟောင်းကြီးမှမဝင်နိုင်ပဲချိုးတာချိုးတာဆိုရင်ချိုးတာသူ့ပါတော့ဝါတယ်ဝါတယ်ဝါတယ်ဥပမာဆိုပါလို့ဒါမှလည်းခဏကြက်ဝမ်းအောင်မလားဒါရောအဟောင်းကနေတော့ဘယ်တော့မှပါရရဲ့ကြက်ကဘယ်လိုလေးချိုးတာကတက်နေလေး ဘယ်တော့မင်္ဂလာပေါင်းကဘယ်လိုဘယ်အလူတို့ကဘယ်နဲ့ဟိုမျိုးပေါ်တော့ဘယ်ဆိုင်တို့ကဘယ်လိုနဲ့အဲ့ဒီဒီကျွန်တော်ဟောင်းဝင်မလားဟောင်းပြီခရီးတိကောင်းနေပြီကျိုးဟာကျိုးရောကြည့်ရောဟုတ်ပဲဒါအသိဟောညာပတိယတိတဲ့ဟုတ်လားဒီမှာလည်းဟိုချက်လို့မှဘူးဘူးမှမရှိတော့တာကြီးဟင်ချိုတာလေးတော့အနိုင်နိုင်ပြရတာတင်တယ် ဝါဒီဝါဒီဝါဒီဝါဒီဟုတ်ကလားမှတ်နေတဲ့ပုဂ္ဂိုလ်ချက်မှာဝင်တော့အဲ့တော့ဒီအသိဘက်တော့နောက်ထပ်ပူတော့ဦးမလားကြိုက်ကြိုက်မကြိုက်သိမဲ့ဆုံးချတော့ခေတိကိုကြီးကဟောဟုတ်ကလားဟုတ်ဟုတ်တော့ပတိယတိတော့မဖြစ်ဘူးတော့ဘူးအသိအသိဟုတ်ကလားဒီလိုလိုသားတာဟာခြုံတိခြုံတိနဲ့ပြီးနေတာတင်တယ်ဒီခေါင်းကလည်းဝင်မကူတာဘူးအသိကလည်းဝင်မထောက်တာဘူးလေဟင် ဒီနေရာလေးကအဲ့ဒါဟောတို့ပါတို့တတ်မှမှုရှိတော့ဘူးတဲ့ဟုတ်ကလားဗျာဟုတ်ပါရဲ့ဒီအဲ့တော့နာတော်လူတိရူပိတုဖာရူပန်လေးတော်ပဋိတတော်ဟုတ်ကလားအဲ့တော့ဝိရတစိတ်တော်ဝေဒီတိရဲ့သာတော်သားတယ်ကောင်းတယ်ဆိုတော့ရှိပါဦးမလားရှိပါဘူးသိုးတယ်ကွာဟောရှိပါဘူးဆက်တော့မချင်းကင်းနေပြီကောင်းတာလည်းယူထိုးတာလည်းယူသာယုံမဲ့သာရမသိတာပဲ တာတယ်လေတာတယ်ပြီးတယ်ခြူလာပြီးတာတော့ခြူတယ်ပြီးတယ်တာတယ်ကက်တို့ဝက်တို့ပါတော့အဲတော့ကြိတ်ကြိုက်တဲ့ကောင်းစီဆိုတဲ့အစိုးမဝင်တော့ပဲဟုတ်ကလားဟင်နော်ဒီစတိဟုတ်ကလားဟင်ဝိရိစတိဝိရိတိတေဇာမိဘောတာတိတ်တိသွားသူဖာအဲလိုတာတခါတဲ့တို့ခြူတိတို့မိုးဝိုင်းနဲ့ဝါရာလေးနဲ့ပြည်လာလေးလား သူ့ကိုရောပြီးတော့မှားရမှာတော့ဝါကျင်နာလေးတော့ဝါပါလိမ့်လားတဏ္ဍမတိသူ့မှာတယ်ဝါကျင်နာလေးတော့ဝါပါလိမ့်ဒါမို့အဲ့ရဒီမာကောင်းလာရင်တော့ခြူတာလေးပေါ်ရင်ခြူတာလေးတော့ပြီးတာလေးလားအဲ့ဒါဆိုခမဲ့ဝင်နေမှာပဲဟုတ်ကဲ့ဒါမျိုးနေစားတာကြည့်ရလဲစားတယ်ဆွဲဦးမလားဆွဲတယ်စားလူဘဝရလို့လူသာစားတယ်ဟင်ကျော်တော်ကတော့ဆွဲဦးမလားဟင် ပြီးတော့ပါတော့ခမရုပ္ပတာပါတာပြောပြီးတော့ဟိုကျက်ပတာဖြစ်တယ်သမားဟင်ဘာဘာတို့ကျက်နေပုဂ္ဂလာဘာဘာတို့ကျက်ပါပါဖြစ်ပုဂ္ဂလာအဲ့တော့ကျက်သားကခမရုပ္ပတာလားခမတို့ကကျက်ပါပါဘယ်လိုလဲကျက်ပါပါခမတို့ရောလို့ဟုတ်လို့လားကျက်ပါပါတယ်ဆိုတော့ကျက်သားပဲကျက်ပတာပဲခမရုပ္ပတာလည်းလူလူဟင် ဘာမှဖျားဟုတ်ပြီငါဒီတော့ခေါ်တော့ဘူးဟုတ်ကဲ့ဗျာသာရကနာရူပတာလေဟုတ်တော့ဒုက္ခတာတယ်အခုကမှတာတော့ဘောရောကနာရဝါလို့ဝါလေတာကုပကတယ်အခုကမှတာမမောကုကကဝါတာကုပကပေါ့ကုပကပါတော့ကုပကမှတာဟုတ်ကလားကုပကမှတော့သူ့ပါတော့ဟိုစားပိုင်ဝင်ရှိလို့စားပါတယ် ဟုတ်တာပဲသူ့ဘက်ကမှတော့စိတ်ကြီးနဲ့မကြိုက်သေးတယ်ဆိုတော့သူ့သွားတော့သူ့ကိုဆွဲထားတာမကြဘူးလားအဲ့တော့တခါဝါတို့ဟိုကြက်ကြီးกว่าဘူးဟင်အဲ့လိုခံတော့တော့ခဏကွာဟာမယ်ဟင်သားပြရယူကိုယ့်ဘက်ကရတဲ့ဝင်ရှိလို့သားတယ်ဟုတ်ပါဟောအစောမတဟိုအမှန်မတတော့သူ့ဘက်ကပေါ့ပါထားတာဟုတ်ပါပါဟင်သူရံုံတေရောလိုက်နေတော့ကဟိုကိုယ်ပါမောက်ခသွားရှိတယ် သူကနေပြီးတော့ကိုင်းကုန်ခရမ်းကိုသွားပြီးသူ့မိတ်ဆွေတီကိုတရင်လုံးတော်တီပါထည့်တယ်ဟုတ်ကလားအဲ့တော့သူဟိုဟာပေါ့မှားပေါ့ဟိုတို့ရဟိုတော့မှားလေးတာကိုမှားကိုင်းကုန်ရှင်ဘုသူစီတွေးရပေါ့ဒီဘက်ကတို့ရှင်ဘာမောခပေတော့လိုက်ကြောက်ကြောင်ကြောက်ပြန်ကုန်ဆိုတော့တခါလဲသူ့လမ်းမတော်တော့လဲရန်ပါလိုက်ပေါ့တတ်ခဲ့တာညနေခဲ့တယ်မနေ့တော့ဟိုကြောင်းပြန်ရောက်သူ့တော့မှလည်းလွယ်တော့ဟုတ်ကဲ့ ဟုတ်ကလားဒုနမသာသူ့ကိုဒုက္ခတာကိုပြန်ရှိဖြစ်မသွားဘူးလားသမားပဲမှဟုတ်ပြန်ရှိတာလားအခုကျက်ကကမှသွားပြီခဏပြန်ရှိပြန်မှရှိတယ်ဟင်အဲ့တော့ဦးထီတဏ္ဍကိုဘယ်နဲ့တုံးတော့ခမရဝါဆလာကျက်သုံးတယ်လေဘယ်နဲ့တုံးတော့မှပါရအောင်ရုပ်ကျော်ပါတော့ အာလေးတိုးလည်းတော့ခင်ဗျာမဝဘူးလားခင်ဗျာတို့ဒီလိုပြောဘူးအိမ်အိမ်ခင်ဗျာဒီမပြောနဲ့ဒီတော့ခင်ဗျာဟာပေါက်ပါလေအလူကားကြောက်တာပဲအလူကားလည်းပြေးတာကပဲသူငူတာမှုနဲ့ကြည့်နေတော့ကြောက်ကြောက်လာနေမှာတော့ဘူးဟုတ်ကလားဟိုသားတာပါပါဟာလေထောင်လေးတာတော့ပါလိုက်ရှင်မာတော့ဒီပေါ့ဒီတော့ဟင်တခါတော့ဟိုဆွေးနွေးကိုဟိုဘာလို့ဝေယဝိတာလေးကြောင့်လုပ်ပြီးဆိုဟင် ဟင်ဝေယဝိသာလည်းညံလို့ဆန္ဒကပုံမှာလည်းညံလို့အဲ့တော့ထောင်ရသားလို့ထင်တယ်ဒီတော့လေးလုံးနေမှာပေါ့အေးအေးအေးပန်းနေကြပန်းနေကြမရဘူးလားခဏတလောက်တော့ခဏကိုကြုံပြီးလို့ပြောတာပါပြီဝါပါလေဒါငါတို့ကငါတို့ငါတို့တုံးသမားကျင်းလို့ဘယ်လောက်လုံးလို့95ကျင်း အဲ့တော့ခင်ဗျသမိတ်တနာလည်းရင်ခင်ဗျသုဒ္ဓတာမတာတာ85ဘဝဟင်ဘာလဲတော့ကြောက်လာတယ်ဘာလဲခုလည်းမသာဘောကဘလောက်ချက်ပဲကြောက်မလာလို့ကဘလောက်ကတော့လာလာဘောအောဘာလီဝဲလို့ဘုတ်ဘောပဲဟာတော့ဟဲ့ဟဲ့ဟဲ့ဘာဖြစ်ကြလဲ အေးအဲ့ဒီဆွဲကြီးကဒါဟိုသားတော်ကပြောတာနော်သားတော်ကသားတော်ကအဲညာကြတော့လူကြီးတိတ်တော့တွေးပြီးတော့ပဲတင်တယ်ဟုတ်သိရပါလားလေးလားတခါသားဟင်တခါငါကျက်ကလေးသားကြတာတနှုံနှုံနဲ့တတွေးနေရင်တဘဝကိုကြောက်ပါကလားဟင်ဘယ်လိုလဲအဘောအားဒီလိုတော့ကြပါဘောပါလည်းကြပါဒီလိုကြပါဟင် ပြီးတော့ဒါရေးကောင်းဘူးလားခင်ဗျာစပြီးတာဒီမနောက်တစ်ခါကြာရင်တော့ကွာဟင်ဒီတိုင်းချောင်းခွေးနဲ့ခိုင်းမှမှာဘေးနဲ့နှလုံးမှာအဲ့ဒါလာပြန်ပြီဒီမှာလားဒီမှာလားမောမောနဲ့နှာဟင်ဒီလိုတော့ပါရဲ့ဆက်လာမယ်။ဘာကလည်းအလုပ်ကြမောပြီးရခဏဘယ်ဟုတ်မလို့။ဟင်။ဒီအမေကနာဟိုဘာလို့ဟိုတို့ဘာလို့ ကျိုးဒုက္ခတို့ဘာတို့ဒီမမမိုင်းနဲ့ပြန်ပေါ်တာလေခင်ဗျလေးလုံးနဲ့ရမလားဘောရမလားဟာကျိုးဘုံပြီးချက်ပြခင်ဗျတို့မနေ့ကလည်းဒီသာတို့ခင်ဗျကိုဟိုခုနကငါတို့လည်းပြောပါဗျာခင်ဗျတရားငါပဲဗျာတခါတိုင်းဟင်တခါပါဟိုအရင်ကခုနကငါဟိုခုနကငါတရားငါတယ်လားတွေးတာကခင်ဗျပါအောင်မခင်ဗျတို့လည်းဗီဒီယိုတက်လီတင်တက်တခါပါအောင်မခင်ဗျဟင် ဒါအသမတတာတွေလိုက်မှန်ပါသမတတာဟောသုံးပြီးတော့ဆွဲကြတယ်ဟုတ်ကဲ့ဟောတို့ဒီအမှတ်ကလေးနဲ့မှတ်နေရင်တော့ဒီစားတာစားနေတာပိုးမလားဟိမပြောနိုင်တော့ဒီသုံးတာသုံးရုံပဲဒါကိုပဲစားနေတယ်မှန်ပါချူတာနဲ့ပြီးတာသူ့ရှိရှိတိုက်တယ်မှန်ပါရှင်နာနဲ့ပြီးတာအရှိရှိတိုက်တယ်မှန်ပါအဲဒီလိုစားရင်တပည့်တော်စီမှာဘာမှမကိမ့်ပါဘူးဗျာလို့ပြောတာဟုတ်ကလားမှန်ပါအဲဒီဒိဋ္ဌနာစားနေရင်ဘယ်နဲ့တော့ ဟင်ဟိုတို့တင်းရမှာဝယ်တော့ပဲကြိုက်တာမကြိုက်တာဝယ်တော့ဟုတ်ကလားတွေးဖို့ဟောရှိသေးလားမရှိတော့ပါဘူးဒီတွေးမှရောပြန်တွေးလို့ရတာဟုတ်ကဲ့ဟဲ့မတွေးရအောင်ခဏတွေးလို့ရပါမလားကြာဘူးခင်ဗျားတို့ဒီကနေ့ဒီကုံသွားအဲဒီကနေ့ခင်ဗျားတို့ရွှေဘိုးသွားအခုကတော့ချီခင်ဗျားတို့တော်လေးရှင်းနေတော့ပါလေမောင်လေးတိတကတော့ဒုလို့ရောက်နေမှာပါဟုတ်မသိခဲ့ဘူးလားမသိခဲ့ဘူးလားသိပါတယ်ဟုတ်လားတို့ဆို အဲ့တော့ခရီးသွားဟန်လို့ပေါ်လို့ဖြစ်မှာပေါ့မှန်ပါဘူးခြူတာခြူတာနဲ့ပဲပြီးသွားလို့မထင်ဘူးမှန်ပါဘူးဒီခရီးသွားဟန်လို့ဟုတ်ကလားလာမရင်တွေ့ရတခုမှဖြစ်နေတဲ့စိတ်ထားမျိုးတော့တွေ့ကြည့်တော့မယ်ဟုတ်ကလားဒီကောင်းနဲ့ဆိုးတဲ့ဒီဒုက္ခနဲ့ဒုက္ခဝေဒနာတခုပေါ်ဦးမလားပေါ်တော့ဆယ်တော်ကောင်းအောင်ဖြစ်တဲ့ဒေါမနတာဟောပေါ်ဦးမလားပေါ်တော့အဆိုးကြောင့်ဖြစ်တဲ့ဒေါမနတာဟောပေါ်ဦးမလားပေါ်တော့ဒီလိုဆိုဥပ္ပခါနဲ့သွားတော့မှာပေါ့မှန်ပါဟုတ်ကလား ကောင်းတာလည်းမဟုတ်ဆိုးတာလည်းမဟုတ်ကြိုက်တာလည်းမဟုတ်မကြိုက်တာလည်းမဟုတ်တွေ့လို့သားတယ်ဒါပဲတင်တယ်မှန်ပါဘူးဟင်ရှိလို့သားတယ်ဒါပဲတင်တယ်မှန်ပါဘူးဟင်နောက်ထပ်လည်းငန်းငန်းတဲ့တန်တန်ွယ်ပြန်ပြီးတော့ဆိုတော့မှာဘောရောဟင်အဲ့တော့ဒီနေ့ဟောခဏထပ်ပြီးတော့ဟိုအပိဓာရီပေါ်လာပြီးတော့ပြမတရားဟောရှိသေးလားရှိတော့ဘူးဒီလိုလားရှင်ဘုရားပြောတဲ့အတိုင်းသာအစင်းနောက်ကိုတတိနဲ့မှတ်လိုက်လို့ရှိရင်တတိတော့ဘယ်အာယုံခံစားခံစားဟုတ်ကလား တတ်မှတ်မှုတကယ်တော့ရှိတော့ဘူးတဲ့ဟုတ်ကလားမရှိတော့ဘူးလို့သာပြောမှမသိဘူးလားမမရသေးဘူးဒီချိန်လေးတို့ဟုတ်မရှိတော့ဘူးတဲ့ဒီလိုဆိုတပည့်တော်ခံစားတာခံစားနေတာခံစားနေရင်မှနေတာတပည့်တော်တတ်မှတ်ချစ်ကင်းတဲ့သုံးလာသုံးရက်တပည့်တော်ဆွေးနေမယ်မဟုတ်တော့ဘူးတဲ့ဒီလိုပြောတာတယ်မှန်ပါပါအဲသုံးနာသုံးပြီးမဆွဲတော့လို့ရှိရင်တပည့်တော်ဒီမှာတွေးစရာဟုတ်ကလားတင်းနေတယ်လို့မကြည့်တော့ဘူးလို့ ဆိုတော့ဗျာမှန်ပါဘူးဒါသူကပြန်လျှောက်တာလေဒါတော့နိဗ္ဗာန်နဲ့နီးတဲ့လမ်းကိုသူလျှောက်ချင်တာတင်တယ်မှန်ပါဘူးဟိုဘုရားရဲ့ဟိုတို့အလုပ်ပေးတရားကိုမင်းသူသဘောပေါက်သူလိုပြန်လျှောက်နေတာမှန်ပါဘူးဟုတ်ကလားအဲ့တော့ဒီတိုင်းကျုပ်ရင်းနဲ့ယထာတပတ္တာတော့ရူပံသေဝတော့တာပိဝေဒနာခိယတိနောပတိယတိတဲ့အေဝံသရတိပတော်တော်အေဝံအပတိနနာတော့ဒုက္ခံ တန်တိကိနိဗ္ဗာန်ဟောတတိတဲ့ဒါသူကပဲလျှောက်တာပါဗျာဘုရားဟောမဟုတ်သေးပါဘူးဗျာဟုတ်ကလားဘုရားဟောကတော့ပြီးကြတဲ့တို့ဆက်တဲ့ကြီးကတော့ပုံသွားပြီတင်တယ်မှန်ပါမင်းကဆယ်နေလေးဒီကနေ့ဆက်သုံးလေးအဲ့ဒါသူကပြန်လျှောက်နေတာလေကြီးပဲမှန်ပါဟုတ်ကလားမှန်ပါယထာဆိုတာပါဠိလိုပြောတာဒီလိုဗမာလိုတော့ပြင်ခုနကတို့ပြောခဲ့တဲ့အတိုင်းပေါ့ဒီအဖင်းလေးမြင်တယ်နင်းတဲ့အဖင်းနောက်ကိုတတိလေးနဲ့မပြတ်လိုက်မှတ်ပြီးတော့ ချုပ်မှတ်နေလို့ရှိရင်ဘုရားတဲ့ဒီလိုပြောတာပြင်နေဟုတ်လားဟင်တတ်တာတော့ကြည့်တော့လေကြည့်နေလို့ဆိုတာထင်တယ်မှန်ပါဗျာပေဝါတော့သာပြီစွာခံစားလဲပြီးဝဲတော့လေပြီးဝဲနေတယ်လို့ဆိုတာထင်တယ်မှန်ပါဗျာဝေဒနာတော့ခံစားနေလို့ခံစားနေတယ်လို့ဆိုတာထင်တယ်မှန်ပါဗျာအဲ့ဒီစိတ်ကလေးလေမှန်ပါဗျာဝင်ပြီးွားလေးလားမှန်ပါဗျာဝင်ပြီးလေးကို ကြည်လေးကြည်နေတယ်ခရားတဲ့ဟုတ်ကလားမှန်ပါဗျာဒီတော့တော့မိနေအဲ့ဒါလေးကိုမိဝဲနေတယ်ခရားတဲ့ဟုတ်ကလားမကြည့်ရဘူးမမီဝဲရဘူးဒီလိုပါသလားမရပါဘူးတော့တော့ကြည်နေတဲ့ဟုတ်ကလားညာပြင်းညာနဲ့ပတ်သက်တာလူပြင်းလူနဲ့ပတ်သက်တာဟုတ်ကလားကြည်ပြင်းကြည့်လိုက်တာတော့သူရှိမှာပဲမှန်ပါဗျာဟုတ်ကလားသူနဲ့အပတ်တယ်လေသူဒီကရောသူကြည့်လို့တိုင်းလို့ကြည့်ကြမှာပဲဟုတ်ကလားမျက်စိချင်းကြည့်မှာပဲမဟုတ်လားတို့ပဲကြည်လဲကြည်နေတယ်မီးလဲမီးဝဲနေတယ် ဟုတ်ကလားအဲဒီဝေဒနာရဲ့အသိဉာဏ်ကလေးကိုခံစားလဲခံစားနဲ့ခံစားနေတယ်တဲ့ဟုတ်ကလားတို့တော့ခီရတိကုန်ခန်းနေဟုတ်ကလားခုနပြစ်ပြုတ်ပြစ်ပြုတ်ပြစ်ပြုတ်ခြင်းနဲ့အသိတော့ပါအောင်ပါဟဲ့နောပတိယတိနောက်ထပ်တဲ့သူ့ဘောက်ထားတာမကျုပ်ဟုတ်ကလားဒီတိကြောက်ဟုတ်ကဲ့မှန်ပါဗျာဒီတကယ်ကြီးကတော့ဝင်လဲတစ်ခါကြည့်ရင်တစ်ခါပြီးတယ်ကျန်မေးတော့လားဗျာ ဒီတစ်ခါကြည့်တာတစ်ခါသိပိုင်ဝင်ရှိတာနှစ်ခါသိပိုင်ဝင်ရှိတယ်ဟုတ်ကလားတစ်ခါကြည့်တစ်ခါမြင်တစ်ခါပြောက်တစ်ခါကြည့်တစ်ခါမြင်တစ်ခါပြောက်ပြီးတော့တယ်လေဘယ်သူပဲပါပါရှိသလားရှိပါဘူးအဲ့ဒီမရှိတာကြီးဖြတ်လို့ရသလားမရပါဘူးအေးဒီတော့ဟုတ်ကလားဒီရှိတာကပြောက်ပါတရားဟုတ်ကဲ့အာနိတာမျိုးခရတာမျိုးတင်တယ်သမားကုဏခန္ဓာတဲ့မျိုးပဲဒီပြီးပြောက်သွားတာတင်တယ်ဟောမရှိတာကြီးဘယ်တော့ပြောက်လို့ ဒီကိုယ်မှလည်းသူစားရနေရပြီခြူတာကတော့တခါရောမှတခါခြူထင်တယ်သမားပဲတခါပြီးတန်ပြီးလားကြောက်ပါဘူးဟင်ဒုတိယတခါဝါရင်ဒုတိယတခါမှထခြူတာသမားပဲခြူမှထပြီးတာသမားပဲတန်ပြီးလားကြောက်သွားပြီဆဲခင်ဗျားတို့ခြူတာဥတီလုံတိုင်းဆိုတော့15ချက်ပေါ့15ချက်ပြီးနေပြီဝါလိုက်ပြီတင်လဲ15ကားပဲပြီးမယ်တင်လဲဒါပြီးမျိုးချလိုက်ရုပ် ချိန်ပြီးလို့လားလို့ပြီးတော့ခုနောက်တရက်ချိန်တင်လိုက်ပြီဟုတ်ကလားဒီတင်နောက်တရက်လိုက်တာဘယ်လိုနေတော့ချိန်ပြီးလားဟုတ်သွားပြီအဲ့ခင်ဗျားတို့ဒီခြေရာလေးကိုဟိုစာရင်းမှတ်တယ်တစ်ဖက်ကနေအစွဲကနေတော့ကျက်ဝဆိုရင်အဲ့ဒီကျက်ကခင်ဗျားတို့စားပြီးပြန်ဆင်းလာတော့ဟောကုန်မလားညပြန်တွေးတော့မျက်ပြင်ငါထတွေးမယ်နောက်ရထတွေးမယ် နောက်နေ့ပြုဘယ်တော့မှပုံပါလို့ဘယ်တော့မှပုံပါပုံဟိုမရှိမှမရှိပဲလေဟင်မရှိတာကြီးဆိုရတော့ဘယ်တော့မှမကြောက်တော့တင်းကကြောက်သွားပြီဟုတ်ကလားအဲ့တော့ဟိုစားရင်းကတည်းကစားရတာယောဂီတို့ဘက်ကလည်းကြက်တက်ကမှာကြက်တက်ကဟုတ်ပြီတကယ်စားတာကကိုယ်ဘက်ကမဟုတ်ဘူးလားမဟုတ်ဘူးကိုယ်ဘက်ကစား လာတယ်ဆိုရင်တော့ကိုယ်ဘက်ကပေါ့တိုက်ကျက်ကြီးကျက်ကြီးဆိုသူ့ဘက်ကဒီလိုဆိုစားရကယောဂီတို့ထင်တယ်စိတ်ကအဲ့ဒီကျင်ပါပိတ်တော့ဆက်ဆက်ယုတ်ကသူယုတ်သူယုတ်စိတ်ကဆက်ဆက်အဲ့ဒီကျင်မှာလူစိတ်ပလာမစိတ်ဘူးလားစိတ်ပါပါသာရရသာရကျက်ကဗျာအဲ့တော့ကျက်ကဗျာဥတီဥတီခဏရေးပါတော့ဥတီခဏပါတော့ ကျိုးလက္ခဏာရောဟုတ်ပြီသာခင်ဗျာအဲ့တော့မျိုးပေါ်တွေ့ကြုံပေါ်တို့တရားတော်လူမျိုးကြီးဖြစ်တော့အဲတို့ရှမ်းပြည်နယ်ကြောင်လဲရှမ်းနဲ့ကလားနဲ့ရောဟုတ်ကလားအာမူကြီးနေကြတဲ့သူတွေဗမာနဲ့ဟိုမူနဲ့ရောလို့ရောဟိုအနေတရားနဲ့ရောတာလေဥမာနဲ့တို့အထင်ရှားဆုံးတော့ကလားနဲ့ပြောပါဘူးကလားကမွေမွေကြီးထင်တယ်ဟုတ်ကလားရှမ်းကဖြူဖြူကြီးထင်တယ်အဲ့လိုသူတို့ ဘောချင်းမတူတာနှစ်ခုပေါင်းလို့ရှိရင်အဲ့ဒီအာကြီးတဲ့ဘက်ကိုဒူးပါလေဒူးလာတဲ့ကလေးကကလာဘက်ကအာကြီးရင်မျိုးမျိုးဖြစ်လာဆံမကအာကြီးဖြူဖြူလေးဖြစ်လာတယ်ခင်ဗျာဟုတ်ကလားဒီအာကြီးတဲ့ဘက်သွားပါလေအဲ့ဒါဒီမှာဟိုလူရုံးနဲ့ကျက်စိတ်သွေးရင်ကပြားတင်တယ်အဲ့ဒီဘက်မှာဘယ်ဘက်အာကြီးဒူးဘက်ကအာကြီးလားကျက်ဘက်အာကြီးလားကျက်ဘက်ကအာကြီးလား ဝေးလာမယ်ဟာဘယ်လိုမွေးမှာကျန်နေမို့ဖြိုးဖြစ်ချင်တဲ့ဘဝဒီကျက်ကြီးအာဒါပေမဲ့ကျန်ရမှာမဟုတ်လားခင်ဗျာအာကြီးတော့ဘာမှမလေးဟင်အာကြီးတော့ဘာမှမလေးခင်ဗျာကျပဲအာကြီးနေခင်ဗျာအာကြီးတော့ဘာမှမပဲခင်ဗျာကာသာကြီးဥသာဖို့လေရသူမဟုတ်ပဲလေဟင်ဒီကတော့မကြည့်တော့ဘူးဗျာကျုပ်ကတော့ကြောက်လို့နေမှာပါခင်ဗျာဟင် ကျုပ်တို့ကြောက်လို့နေမှာပါဟင်ခဏအိမ်ကြမေးခေါ်ရင်ထပ်ပြီးတော့ဒုံရင်ဒုံရင်မှာပါခင်ဗျာဟုတ်ကလားတော်လူဦးတီဦးကြက်တီဖြစ်လို့ဖြစ်ဝက်တီဖြစ်လို့ဖြစ်နွားတီဖြစ်လို့ဖြစ်ငါးတီဖြစ်လို့ဖြစ်မယ်ဟင်ဟင်ဦးတီဖြစ်ဖြစ်နေမှာမလားအာခင်ဗျာအမြာကြီးရတယ်ကြားတယ် ခင်ဗျမောက်ခုနကမလိုက်လို့ရှိရင်နောက်ကလည်းပုံမှာပြီးပုံမှာပဲခေတိဆိုထားမှာပဲဟာမမရဘူးလက်ရတာအဲ့ဒီဒီကဟုတ်ကလားဟင်နောက်ကလည်းဒီပါတယ်လက်ရှိလည်းခင်ဗျမဖြစ်ဘူးတော့ပါဘူးဆိုပါမတုံမိတော့ဘူးလက်ရှိမှာလည်းကောင်းတယ်ဆိုတယ်နဲ့လက်ရှိမှာလည်းပါတော့အတွင်းရောခင်ဗျဝင်နေပြီလို့လားဝါတေဝါတေဝါတေမှတ်နေခင်ဗျအရင်ကသာကလေးချက်တော့ခင်ဗျဒီဝေါ်ဆိုးတယ်ဝေါ်မလား ဟင်ပြီးတော့ရေလုံးကမှတ်တာတဲ့အမေပြောခင်ဗျားပြောတဲ့အတိုင်းပေါ့အမေပြောထားတဲ့ကြဲ့ကြဲ့ဟဲကြဲ့ဟဲသွားဟောဘုံမှာခင်ဗျာအောက်ဝင်နေတော့ဘယ်လိုပဲခင်ဗျာခင်ဗျာအောက်ဘယ်လိုလုပ်ရှိမလို့ဟင်ပြီးတော့အစ်တာဟောကောင်းမရှိဖိုးလေးသူတော့ပြန်ပြီးတော့စူပေါင်းတာပါဟောခင်ဗျာဒီချီဦးမှာလားပြောဟုတ်လားတို့ဟာနဲ့ပြောရင်တော့ခုနကပြောတာတော့တို့ဟာလားအစိတ်တပိသားတို့လေဟိုဓာတ်ပုံညာနဲ့ပြောရင်တော့ဖလီမပါပဲချတာပေါ့မိရောပို့မှာပေါ့ အလုပ်ဖြစ်မလားဖြစ်ပါဗျာဖရင်မဆယ်နဲ့ချောင်းဟုတ်ပါဗျာခုနလည်းဟိုအစီအစီကတဲ့ဖရင်မပါဘူးနဲ့ကြာကြာပဲလူဟင်အဲ့တော့မကြီးတော့ကိုယ်သွားမှာပေါ့ဟုတ်ကလားတို့တော့ရိတ်တော့လားမထင်တော့ဘူးပေါ့တော်တော့စိတ်တော့စိတ်ဆိုနေမှမရှိတော့ပဲနဲ့အဲ့လိုကြီးစိတ်တဲ့အတွက်ဖြစ်လာတဲ့ခုနကပြောတဲ့ဟိုတီးကြီးရဲ့အကြီးကပတ်ထွက်ချမ်းလာဟုတ်ကလားပြီးတော့ဟိုဘကအနီးတွင်းနဲ့ဟိုတို့တဏှာရဲ့အစီတက်ခေါ်တာပေါ့ အဲ့ဒီတွေးတာနဲ့ဟောဒီကိုနှမ်းပြီးတော့အရေးကိုပူမလားပူတော့ဘူးအမင်းနဲ့ဟောပူမလားပူတော့ဘူးတော်ပြီးတော့ဟိုတာမန်တာကလူတဲ့ဒါကနွားရင်းနဲ့အဲ့လိုသိနေသိလို့ရှင်နဲ့တို့ဟာပေါ့ဘောဟာပြီးပြင်ပြချွေးချွေးလားအဲ့ဒီချွေးချွေးပြီးနေဟောဟိုသွားပြီးနှလုံးသွင်းကိုပူမလားပူတော့ဘူးညီနာမင်းကမြင်နေလို့မှတ်နေကြကြိုက်တာလည်းမဟုတ်မကြိုက်တာလည်းမဟုတ်တော့မဝင်နိုင်တော့ဘူးဟုတ်လို့အဲ့တော့ဒီရှိရမှာဟင် အဲ့တော့ခင်ဗျာအဟောင်းဘယ်လိုလုပ်ရှိဦးမှာလို့လဲဟင်ခီရတိနောပတိရတိကကုန်ပြီဟုတ်ကဲ့အေဝံတရတိတတော်ဆိုတာဤကဲ့သို့အကျင့်နဲ့ကျင့်နေလို့ရှိရင်တဲ့ဟုတ်ကလားဟင်ဒုက္ခအပပိဏနာတော်ဆိုတာဒုက္ခကိုဖူကောင်းထားသူမဟုတ်တော့ကြောင့်တန်တိကိနိဗ္ဗာန်ဟုတ်တတိအဲ့ဒီပုဂ္ဂိုလ်ဟာနိဗ္ဗာန်နဲ့နိတုလို့ဆိုရပါလိမ့်မယ်ဗျာတဲ့ဟုတ်ကလားပြောပါပါ ဟင်အဲ့ဒါဆိုမိဘနဲ့နီးတယ်ဒီလိုပြောတာတယ်ဟင်ဒီတိုင်းနာဟိုအဖေမြင်နေမြင်နေတာမှတ်နေရင်သူခုနကတော့အဆုံးချောအောင်လည်းမထားနိုင်တော့ဘူးအပြင်လည်းမကြွနိုင်တော့ဘူးဒီလိုပြောတာတယ်လေဟင်ဒီလိုဆိုခံစားနေတော့ခံစားနေတယ်ဟုတ်ကလားဟင်တို့တော့ကိုမြဲကိုနေတယ်ဟုတ်ကလားဒီမှာပါပဲအဲ့ဒီပုဂ္ဂိုလ်ဟာဒုက္ခကိုစုဆောင်းထားသူမဟုတ်တော့ကြောင့် နိဗ္ဗာန်နဲ့မိပါတယ်လို့ဒီလိုလျှောက်တာထင်မပြမှန်ပါပါအဲ့တော့ဒီမှာသူသူ့ရဲ့သဘောပေါက်သလိုမနေရတော့နိဗ္ဗာန်နဲ့ဝေးဖို့ဒုက္ခဆူဆောင်ရင်နိဗ္ဗာန်နဲ့ဝေးဟုတ်ကဲ့ဗျာဒုက္ခကိုမဆူဆောင်ဘူးခံစားပြရရှိတော့ခံစားပြီနိဗ္ဗာန်နဲ့သာသောနိဗ္ဗာန်နဲ့ဤတယ်တဲ့သူဒါလေးပြောတာဗျာအဲ့တော့ဘုရားလည်းအေးဟုတ်တော့ကွာအဲ့ဒီတိုင်းသာကျုပ်ကွာတော်တဲ့ဒီလိုပဲပြောလိုက်တာမှန်ပါပါအေးတော်တဲ့သူသဘောပေါက်သလိုပြောတာဟုတ်မှန်ပါပါအေးအဖေရလည်း သူ့ဟာကိုမထမ်းတင်ဘူးအဲ့ဟုတ်တယ်မင်းပြောတဲ့အတိုင်းအဲ့ဒီတိတ်မိတ်တိတ်ကဒီလိုပဲပြောလိုက်တာဟုတ်ကလားမှန်ပါပါအဲ့တော့သင်တစ်ခုကိုဒီတိုင်းရှုလိုက်ဆိုတော့အတန်တစ်ခုလည်းတို့ဒီတိုင်းမထင်ဘူးကြားတာတော့ကြားမှာပဲနားစီကြားမှာပဲဟုတ်ကလားတို့တော့သတ္တံတုတ်တော်ကအဲ့ဒီအနေပฏิတတော်တင်လေရှိပါမယ်သူပြီးကြားတာကိုကြားတယ်လို့ကြားလိုက်ကြမှလိုက်လို့ဆိုလိုတယ်အဲ့တော့ကြားပြီး ကြာမှတ်လို့ပြောတဲ့အတွက်ကိုမကြားခင်ကကြုံမှတ်ဖို့လိုသလားလိုပါဘူးဟုတ်နော်မကြားခင်ကကြုံမှတ်တော့ကြားမှမှားမလို့ဆိုလိုတစ်ချက်ဟုတ်ကလားမကြားခင်မှာသိမှသိတယ်ဘယ်လိုလုပ်ပါ့မလဲမမြင်သေးပြီးမှပြီးခင်ဘယ်လိုလုပ်ပါမှာတော့အဲ့တော့ကြားမှာကွာတဲ့ဟုတ်ကလားအဲ့တော့ဒီလေးပြစ်ထုတ်ပါခဲ့တဲ့ခုံမှာပေါ့ကြားနေတဲ့ချိန်လေးပဲအဲ့ကြားတဲ့တော့ကကြံပြီးလိုက်ဖတ်လိုက်တော့ဟုတ်ကလားအဲ့တော့သူ့ဘာလို့ ရှေ့ကပွားပြီးမှတာနောက်ကကိုခြင်ငန်းကိုဖြတ်လိုက်နေတယ်လို့ဟုတ်ကလားအိုးတနာအိုးထီလို့ပြီးတော့ပါလားမှုန်းနေခေါ်လားကျောင်းလို့ရိုက်တော့ငါးချီအောင်ကြောက်ပါဟင်ထုံွားတွေကိုထုံရေးကြောင်းတွေကိုကြောက်ပါတော့ဘာဖြစ်လို့လဲနောက်ကနေဒီဖြစ်လိုက်လို့အခုလေးကြီးကမြင်းမြင်းမြင်းမြင်းမြင်းကြာကြာကြာကြာကြာနောက်ကတတိယပါတော့မျိုးဆက်လိုက်ရပါတယ်ကျန်တော်ကြီးနဲ့ ဟင်ဘာချီရပေါ်ဦးမလို့ဘယ်လိုဦးဒီတက်ချီရပေါ်ဦးမလားဝက်ချီရဟောဘာဖြစ်လို့ဆက်ပြီးရဟင်ဟင်ဘယ်ဦးဒီတောင်းလို့ရှိလားဘုမတော်တယ်ကျွန်တော်တတ်တော့ဦးဒီတောင်းလို့ရှိတာကိုအမိုင်းဟုတ်လားဘယ်လောက်ကြီးလို့ခမကြမ်းတော့ငါ လူမင်းကမောဟင်ဟိုနည်းနည်းကြောက်တာဟောတယ်ခုမှနေရရတယ်ခုမှကြံလုံးပြရတာဒီဘေးခင်မယ်သူများတွေတော့ပုံပြီးကုန်ဟောလာထုံလုံးတော့ပိတ်တော့ပါသူများတွေဥထီကြီးခုမှကြံလုံးပြရတော့ဟင်ခုမှခင်ဗျာကြံလုံးပြနေသူများကပုံပြီးကုန်မထုံထုံလုံးတော့ပိတ်တော့ပါဟုတ်ကလားအဲ့တော့နန်းတစ်ခုဖြစ်လာလဲဒီတိုင်းပဲ နာမနောက်ကလိုက်မှလိုက်လို့ဒီလိုပြောရတယ်လေစားတာလေသုံးမမှလိုက်လို့တွေးမှဖို့မလိုဘူးလို့ဆိုလိုတယ်သူ့သူ့ရဲ့စကားအရာလေတွေးမှဖို့မလိုဟုတ်ကလားပြီးပြီးမှနောက်နောက်အကြာကြီးနေမှမှတ်ဖို့လည်းမလိုအခုကြားတယ်အခုနမ်းတယ်ဟုတ်ကလားအခုစားတယ်စားတဲ့နေရာကြီးနောက်ကလိုက်မှလိုက်လို့တယ်အဲအဲ့လိုမှရမယ်လို့ဆိုလိုတယ်ဗျဟုတ်ကလားတွေးတော့ဟောပြုဒီတိုင်းမှရမယ် အဲတွေးတာလေးမှလည်းငကြံသိမှုတွေကပေါ်လာပါပြီမဲ့ဟုတ်ကလားဒီအောင်မပေးတာမှာဟုတ်ကလားအဲတို့ဒီနေရာလေးမှာဟိုခဏခဏလည်းပြောခဲ့ပူပါတယ်ဒီကြံသိမှုတွေကလည်းတခါတလေဒီမှာအကောင်းလည်းရောက်ပြီးကြရဲ့ဘဝလေးလေးညီဘဝလေးလေးရောက်ကြမှုရုပ်ဖြစ်ပြတယ်လေဟုတ်ပါဗျာဒီကြံသိမှုလေးအတိလေးတင်လေရှိကြံရင်းတစ်ခုရှိတာပဲအဲဒီသဘောမျှကြံဘောနာတင်လေကိုစားတာလေးကိုကြက်ဖတ်ကလေးငင်ခဲ့ဘူးတဲ့သဘောလေးတိုက်တယ်လေအဲ့ဒါကိုဓမ္မယုံလို့ဆိုလို့တယ် ကိုယ်ကသူ့ကိုသားပြမှုတဲ့ဝတ်ပတ်ကလေးတိုက်တဘောတဘာယုံလေးတွေလည်းဒါလည်းမှတ်ခဲ့မှတ်လို့ဒီဝတ်ဖြစ်လာတွေ့ရင်ဆိုတာကိရိတာအညွတ်တဲအောင်မလားဘယ်တော့မှပါကြတာဘုရောကိရိတာအဆောက်တဲအောင်မလားတဲဆံပြီးမှုကဆံပြီးမှုနဲ့ပြီးသွားအဲ့လိုမှလားမယ်ဟုတ်ကလားသူသားတဲ့နေရာကပဲမချူတာဒီနဲ့တိတာဒီမိုင်းမိုင်းနဲ့တို့တလုံငါနေကြအင်းင်းကြောက်ဘုံလေးတဲတော့ပြုတ်ပြုတ်ပြရတယ်ဒီလိုမှတ်နေတဲ့ယောဂီတယောက်ဟာအဲ့ဒါနိဗ္ဗာန်နဲ့ မိရဲ့ဆရာတဲ့အဲ့လိုကြောက်တာအေးမင်းအဲ့လိုတဲ့ဟိုသဘောပေါက်ရဲ့အဲ့ဒီတိုင်းပတ်သွားလို့ဘုရားကဒီလိုပြောလိုက်တာဗျာဟင်ဒီလိုမှလို့ရှိရင်သူဟိုမိတ်ဆွေပဲလားလားဉာဏ်သူပဲလားလားဉာဏ်သိပဲထင်တယ်မှန်ပါဗျာဘယ်သူပဲပါပါဦးမလားပါပါဟုတ်ကလားဟင်မိတ်ဆွေလားလားရံလို့လားလားရှင်ရလာတော့ဟောဟိ တိုင်းပါပဲအေးဒသိန်းကတော့ဟောဒီတိုင်းပါတာပဲအဲ့ဥတီလက်ရှင်နာမအဲ့တပည့်ခါမတတိကျဆိုပြီးအင်းကပါသမီးလာတော့အဖေအဖေပဲပြောတယ်တော့ဘုဘသူတို့ဘုဘေကဘေရွာကတို့ကလေးတို့ကလည်းဥတီဒီတော့မစားဘူးလေ။ဘုရားဘုရားဘယ်လိုကမဲစားတော့ဘူးရော။ ဟုတ်လားလို့ပဲသူတို့ချက်တည်းဆိုတော့အခုလည်းသူတို့တွေတော့ပြီးပါတယ်ဟိုဟင်ဒီခဏဒီဘက်ကမောင်းတယ်လို့ဟောတယ်မောင်းတယ်လို့ပါဟင်လာနေမဲ့တရားတော်လာတို့ဒီကတော့အေးအဖေနဲ့ဟင်အဲ့ဒါမင်းဘယ်သာတို့ဦးဒီတော့ဘူးဘယ်မှာတို့ပြောဘယ်ဘယ်ကလေးလာရောအမေကလေးပေါ့ပါလို့ ပုံမိသားစုလာမယ်လားဘူးလောမဟုတ်လားအဲ့ခင်ဗျာဗျာဘယ်ဘယ်ဗျာမလူကြောက်ကကျေတူတော့ပေါ်တော့ဆင်းတော့ဘလို့ကွာလို့ခဏကျမ်းရပါလားအခုဒီခင်ဗျာတော့ဗျာဒါဓမ္မယုံကြီးတွေခင်ဗျာတော့ဘောသိကိတ်ထားပဲခင်ဗျာဖတ်ကြမှာဟင်ဟင်ခင်ဗျာတော့ဘောသိကိတ်ထားပဲဖတ်ကြမှာဒီကအိမ်လာတော့ကြုံကြည့်လိုက်ပါဆိုတော့ခင်ဗျာ ဟင်ခဏဘိုးသိကြတာပဲဖတ်တယ်မဟုတ်လားဒီတိုင်းဆိုဟင်ကျန်ရံဘမုံကြီးတဲ့အဲ့ဒါမာရုကြဘုဒ္ဓမတိကျတော့ဒါကိုသဘောပေါက်တော့ဒီတိုင်းသဘောပေါက်ဒီတိုင်းလောက်ပါဟုတ်ကလားအဲ့ဒီမှာဘုရားရှင်ကိုဟိုဥချဥချပြီးရှိခိတာတော့လက်ရရခေါ်တာပေါ့ဘာဖြစ်လို့လက်ရရတော့တို့ဒီကောင်းကင်နဲ့ခန္ဓာကဘယ်လိုလက်ရရသွားတာဟုတ်ကဲ့တောင်ဘုရားရှင်ရဲ့ခန္ဓာနဲ့လက်ရရဆက်နေတာပဲဟုတ်ကလား ပါဗျာတောင်းဟိုဒုဒုခုခိကတော့ပါတယ်ပဲရှင်လောင်းတဲ့တခါတဲ့သုံးပြီးလဲတယ်ဆိုလဲပါပါတက်တယ်လုံးမှတခါတဲ့ဒါတောင်းဟိုထောင်းတယ်ပြီးဘူးလို့ပါမပြီးဘူးလဲဘူးမှာမဟုတ်ဘူးပါပါဘုရားလည်းဒီတော့မဟုတ်ဘူးကြောင်းရောက်တာနဲ့တခါလေးကြောင်းဟိုဘုရားရှင်ကိုကာရောပြုတော်အားဖြင့်သုံးမှလဲပြီးမှကြောင်းပေါ်တက်တာလဲပါဘုရားလည်းထက်ကဒီဘုရားမဲ့ဘူးလဲကြောင်းကိုသုံးမှလဲပြီးမှကျန်လာတာ အဲဒီမှာရဟန်းဦးကြီးကဘုရားရှင်ကိုကာရဝပြုဟုတ်ကလားမလီမဝေးရာကနေပြီးလက်ရာကျတော့မှလှည့်ပြီးတော့သူကြောကာရဝပြုတာလေပြုပြီးအဲ့ဒီစိတ်ဝင်တဲ့နေရာသူ့ကိုခေါ်ထားတဲ့သူပြောထားတဲ့အတိုင်းလေအေကောတပါးတည်းထင်တယ်ဝိပကာထောစိတ်ဝင်တဲ့ရာထင်တယ်ဟုတ်ကလားဟင်ပြီးတော့သူ့ဘာလို့အပမတော့မမင်းမရောတတိတေဟောတတိတေလေဟင်ပြီးတော့အာတာပြီး တောနာတိုင်းမှုတယ်ဟိသမားပဲတိတာတော့မိပန်ကလွဲလို့ကျန်တာဘာမှမတင်တာသူတို့တင်လေဟိသမားပဲတဲတာနဲ့ရှိဟူတာသူ့စားတဲ့တိုင်းဆိုရင်တော့ရှင်ကိုဉာဏ်မတည်ခဲ့လို့သူကလေးဉာဏ်နဲ့ဖြစ်သွားတာဟိသမားတခုပဲကြောပါဟိသမားပဲဟင်ကိုယ်ပဲကြောကိုယ်ပဲကြောတကယ်ခန္ဓာကြည့်လာရင်ပဲလို့တော့ဟိရပါတယ်ဘယ်မှာခံလဲဟုတ်ကလားဒီတရားမှာစိတ်ကအဓိကမဟုတ်လားမှန်ပါဗျာစိတ်ဝင်စားဖို့ဟုတ်ကလားစိတ်ပန်ရတယ် ဟုတ်ကလားဟင်စိတ်ဘာညာလေးကစိတ်ဒီအဓိကဟိုးဝဲအဲ့ဒါသူ့စာတဲ့အတိုင်းဆိုရင်တော့ကိုယ်ညာမတည်ခဲ့တော့ကိုယ်ညာတော့တော့ဟာမဟုတ်လားဒီဟိုပိသာဘုရားဦးရဲ့ဒဇဝင်မဟုတ်လားမှန်ပါဗျာအေးယဟန္တာမခိရီရဲ့ဒဇဝင်ထဲမှာအဲ့ဒီမာရုတ္တဘုဒ္ဓမတည်ပဲယဟန္တာကြီးရဲ့ဒဇဝင်ထဲကိုရောက်သွားတယ်ဟုတ်ကလားမှန်ပါဗျာဒါတရားဟောတာလေမာရုတ္တဘုဒ္ဓ ဟိုရဟအိုကြီးကပြန်ပြီးလျှောက်ထားတယ်တို့ဖောက်ပယ်ချတာပါဗျာမှန်ပါဗျာဟင်လုတ်ပုံလုံးနေတယ်နဲ့မှန်ပါဗျာဘာလို့တို့ဒီတရားကိုဟောတယ်ရွာတယ်နဲ့တဲ့လို့ဟောတာမှန်ပါဗျာရွာထဲမှာကြည်ရမှာတင်တယ်မှန်ပါဗျာနားထောင်ရမှာရွာထဲမဟုတ်ဘူးလားမှန်ပါဗျာဒီမှာသိနေနေနေကခင်ဗျားတို့ရှိတယ်ကျွာထဲမှာနှခေါင်းလှုပ်ရှုပ်မှာငယ်ပြည့်လှုပ်ရှုပ်မှာနားလှုပ်ရှုပ်မှာသဘာလှုပ်ရှုပ်မှာခြေလက်တွေလှုပ်ရှုပ်မှာအဲ့ဒီနေရာကိုခုနပြောတဲ့ တို့ပါလေဝိတာကားတို့နာတို့လိုလည်းဒီလိုပဲထင်တယ်မှန်ပါဗျာဟင်သူတို့ရောဟောအရိယာဖြစ်တဲ့သောတာပန်ဖြစ်ပေမဲ့မကြည်ပဲနေသလားမနေပါဘူး။ဒေါကီအာရုံမခံစားပဲနေသလားမနေပါဘူး။သို့တော်သူတို့ဒုက္ခကိုဖြီးဘူးသလားဖြီးဘူးပါဘူး။ဟုတ်ကလားဟိ။ဟိသူတို့ဒီမှားပင်ရကနေတော့သူ့နေရာမရောက်တော့ဘူးတဲ့။မှန်ပါဘူး။သိရန်ရှိကိုမလုပ်တော့ဘူးရရန်ရှိပဲ။လူဘဝရောက်လို့ကံကြိုးပြီးခံစားတာပဲရှိတယ်နောက်ကအစ်စ်မယူတော့ဘူး။ဒီလူဖြစ်အောင်ကြိုးစားဖို့ တို့ဟာဒီတုံးတဲ့စိတ်တော်တယ်ပုဂ္ဂလာပြမှာမှာဒီအဲ့တော့နိဗ္ဗာန်နဲ့နေတူဝေးတူလေသဘောပေါက်ပြီထင်တယ်မနေကနိဗ္ဗာန်နဲ့ဝေးတူထင်တယ်ဒုက္ခသူပေါင်းနေတာလေဒီခံစားတယ်တော့ခံစားတယ်ဒုက္ခမသူပေါင်းရင်တော့နိဗ္ဗာန်နဲ့ဝေးတူထင်တယ်အဲ့တော့ခံစားတာကနှစ်ဦးလုံးကတော့ခံစားတာပဲလားဟုတ်ဟုတ်ဒီနိဗ္ဗာန်နဲ့ဝေးတူဒုက္ခသူပေါင်းတူပါဟောဒါပဲခံစားရတာဒါတဲ့ပူတာအပေါ်ပါဘယ်ဒီခံစားတူတာဟော တတိနဲ့ရှုတော့ရှုနေတယ်ဟဲ့ဒုက္ခတော့မတူပါဘူးခံစားတရားရောခံစားရသူတော်ကိုရောဗလားမရောပါဘူးဒါလည်းလေခံစားတာချင်းတူတပြဟောဒုက္ခသူ့ကောင်းတာနဲ့ဟုတ်ကလားဒုက္ခကိုမတူပါမနဲ့လူခွင့်ကြီးတို့ပါပဲကံကျိုးပေးတာမှန်ပါဗျာညတဲ့လူဘုံကလူခွင့်ကြီးကံကျိုးပြီးခံစားရုံပဲခံစားပါတယ်ဒါလေးပဲခွာတယ်ဒါလည်းယောဂီတို့ဉာဏ်အောင်လို့ဒီတော့ခေါ်တာပါဗျာမှန်ပါဗျာဟုတ်ကလားယောဂီတို့ဒီတော့ကိုယ်လေးခွဲကြပြီးပြီးတယ်ပါလိမ့်ကြမှန်ပါဗျာ ဟင်အဲ့တော့ဒီညာကိုကိုချိုးလိုက်တော့တတိပါဒနဲ့မပါလာတာတကူရပါဒါပါပဲမလုံးကြဘုရားဟူကြီးဟိုကိုယ်တယ်ကိုအိမ်မှာသားမရတယ်လည်းတော့တတိလက်လို့ဖြစ်အခုကိုယ်တယ်ကြော်လို့ရဟန်းဘဝရောက်တော့တတိနဲ့ထင်တယ်ဒါတကူပဲလေဟုတ်ကလားအဲတတိပါရင်ဟုတ်ကလားခံစားပြရကြခံစားရဟောလားဒုက္ခမဆုံးဘူးဒါပါပဲဟင်တတိလို့နေရင်တော့ ခံစားပြရတဲ့ခံစားတဲ့ဒုက္ခလည်းသူ့နေတယ်လို့ဆိုလို့တရားမှာပါဒါလေးပါပဲဗျာမှန်ပါဗျာကျင်နာကြလို့သာဓုသာဓုသာ